1368ခုနှစ်ဝါကောင်လာပြီဥပုံနေငါကောမြိုင်သာသနာရေးသာစာသင်တိုက်အနောရမဓမ္မိုင်ဟောကြားတော်အပ်တော်950နိဗ္ဗာန်ထက်မှာအပါဝင်ဖြစ်တဲ့ဧကနိဗ္ဗာန်ဇတကထဲမှာမြတ်စွာဘုရားဟောတော်မူတဲ့သုလသတိဇတ်တော်သုလသတိဇတ်တော် လူတွေကြောက်ခုကြပါတယ်ကျွဲသိတခုအရင်ပြူဆိုတာသူအတေးအကြောင်းအရာတော့သုလတတိသုလတထေကြီးပေါ့ကျွဲသိလေးတကောင်ရပြီးတော့ဈေးထမှာသွားရောင်းအဲ့ဒါလေးတော့လိတ်လာတွင်မှာငွေနှစ်သိန်းညာပါတယ်ဆိုတာဒါအတေးအကြောင်းလို့မြတ်စွာဘုရားရှင်ရဇဂုတ်ပြီး ဇီဝကားရဲ့ဥယင်ကျောင်းမှာတရင်သုံးတော်မူတဲ့ခါကျတော့ဟောတော်မူအပ်သောသုတ်တန်ဇတကဇတ်တော်ပါပဲမြတ်စွာဘုရားရှင်လက်ထက်ကရာဇဂုပြီမှာသုလတတိတထေကြီးဆိုတာရှိတယ်ဗြဟ္မဏပုံနာမျိုးတထေကြီးပါပဲဂတိ80ချမ်းသာတယ်တထေသူ့မှာသမီးတယောက်ပဲထွန်ကားတယ် အဒီဇတ်တော်မှာတော့ဖြင့်သာယီသမီးအကြောင်းကိုလည်းပါဖះဟောတာသာယီသမီးအကြောင်းလည်းပါလော့ကီစိတ်တကုအစွမ်းကြီးအကြောင်းတွေလည်းပါတယ်ဝိပါကဝတ်ဝတ်လိုက်ပုံလည်းပါတယ်ဆုံးတော့အမှန်တန်ဆုံးတယ် အဲ့တော့သုလသတိကတိ80ချမ်းသာတဲ့ဗြဟ္မဏတထေကြီးသမီးတယောက်ပဲရှိတယ်သူအရွယ်ရောက်လာတဲ့ခါကျတော့အိမ်မှာစိတ်ခိုင်းနေတဲ့ကျွန်းအမျိုးသားနဲ့ထွက်ပြေးပါလေရောဂတိ80ချမ်းသာတဲ့တထေသမီးကအိမ်မှာအစေကံကျွန်း မြို့သားနဲ့ထွက်ပြေးတယ်ခုခေတ်မှလည်းပဲရှိကြတာပါပဲဘုန်းကြီးတို့မြန်မာမင်းဆက်ဖြစ်တဲ့သီဘောမင်းကန်တော်ကုံတော့စုဖရလာအိန္ဒိယမှာသွားနေရတနာဂရီမှာသွားနေတဲ့ခါကျတော့သမီးငယ်တင်တယ်အိမ်မှာခြံထဲမှာခြံစောက်ကလားနဲ့အိမ်ထောင်ကျသွားတာပါပဲမဟာစီမဟာသေမင်းမျိုးရဲ့လို့ကိလေသာရွေ့ရလား မရွေဘူးနော်ဒါအဲ့လားခြံမှာခြံစောနေတဲ့မာလီကလာပေါ့ကလာလို့တော့ယရုဝါရခေါ်တာပေါ့တမျက်စိလှဲသမားပေါ့အဲ့ဒီမှာအိမ်မှာကျွန်ထက်နှိပ်ပြတဲ့ပုဂ္ဂိုလ်နဲ့ဒီဘောမင်းရဲ့သမီးတော်နဲ့အိမ်ထောင်ကြသွားတာပါပဲဒီဘောမင်းကံတော်ကုံလုံးမီဖျက်ဆူလာရန်ကုန်ပြန်လာနေတဲ့ခါကျတော့ သမီးလေးရလို့အကုန်လုံးပါလာတယ်နောက်ကြတော့သူ့လင်ကလားကိုတရိယာဆိုပြီးတော့အိန္ဒိယပြန်သွားလေရောကြောက်ခုမှာပါဒီမှာလူကြီးတွေကြီးပါပဲကိလေသာဆိုတာဟာအုတ်ထိတ်တဲ့မိဘများမှာလဲသာသမီနဲ့ဆက်ဆိုင်ပြီးတော့တိတ်အရေးကြီးတယ်ကိုယ့်ရဲ့သားကိုယ့်ရဲ့သမီးအချိန်အရွယ်ဘယ်လောက်ရှိပြီလဲအသိဉာဏ်ပညာ သူတို့မှာဘလို့အတိတ်နဲ့ရှိတယ်လေမိဘလုံးတဲ့ပုဂ္ဂိုလ်များမှာစင်ခင်တုံတရားအင်းမတန်ရည်ကြီးတယ်မိဘဆိုတာသာသမီပြောရင်ယုံတာကိုကျွန်ယုံတော့မျက်စိဘယ်တစ်ဖက်ကန်းလဲသုံးဖက်လားလေးဖက်လားသာသမီယုံတော့စုံကန်းမှာကြောက်ဘူးတယ်မလားကြာတော့ကြောက်ဘူးသားပဲကြာတော့ကြောက်ဘူးသားပဲနော်တကယ်ဖြစ်လာတဲ့ခါကျတော့ အမလေးမိတွေတောက်လို့တူရလားတန်ရလားတို့ကြုတ်တင်ပြီးတော့ဘာတစ်ခုမှပြင်ဆင်ထားတာမရှိပြဿနာဘရခါကြတော့တူရလားတန်ရလားဘာလားညာလားဟုတ်လေးတကြောဖြည်းလို့အဲဘယ်သူမှတောင်းမရှိတယ်လေမိဘများတောင်းရှိတယ်ကိုတကုသမီးအရွယ်အရွယ်ရောက်လာပြီဆိုရှင်သူရဲ့အသိပညာဘလောက်ရှိတယ်အတိတ်နဲ့ဘလောက်ရှိတယ်ဆက်ဆံရေးဘလောက်ရှိတယ်သွားရလာတာဘလို့ရှင်နေရှိတယ် ဒါတွေမိဘများမှာစစ်စစ်ဆက်ဆက်ဇရာချပြီးတော့သာသမီကိုအုတ်ထိတ်တာတဲ့သာသမီဘများမှာအသာကောင်းသမီးကောင်းဆိုတာဖြစ်ပေါ်လာနိုင်တယ်အုတ်ထိတ်တာတဲ့မိဘများကအသိဉာဏ်နဲ့ရင်သာကောင်းသမီးကောင်းဖြစ်ရတော့လည်းပဲကိလေသာအလိုတို့ပါသွားရင်အရှက်တကွယ်အကျိုးနဲ့ဖြစ်သွားတတ်တယ်။ဒါဒီထား။ဒါကတိ80ချမ်းသာတဲ့ဗြဟ္မဏဘုံနာတစ်ထေကြီးသမီးတယောက်တည်းရှိတာ။အေးစိတ်ကျွန်တဲ့ ပြီးသွားတာပါပဲမိဖညမ်းမှာအသက်ကွဲလို့မတတ်ဒုက္ခတွေဖြည့်ပြီးတော့ယူကျိုးမရဖြည့်ပြီးတော့ဖြည့်ရလေရင်လွတ်ရက်လေရင်ဆိုပြီးတော့စစရရပြပြစုံစုံထားရတဲ့မွေးမြူထားတဲ့အသိပညာတတ်ပညာတွေသင်ပေးထားတဲ့သမီးအရွယ်ရောက်လာတဲ့ခါကျတော့ဒီလိုဖြစ်သွားတော့မိဘနှစ်ပါးမှာယူကျိုးမရဖြစ်စိတ်ဆင်းရဲတောက်ကတွေဖြစ် အလွန်ဝေးလံတဲ့ရဇဂုပြည်ကနေပြီးတော့အလွန်ဝေးတဲ့နေရာမှာသွားပြီးတော့လူမသိသူမသိတောကြုံခြုံချမ်းတောရွာကလေးမှာသွားနေတယ်တထိပ်ကြီးဆိုတော့ယောက်ျားဖြစ်တဲ့ကြုံဖြစ်တဲ့ယောက်ျားကလည်းပဲအန်သက်အန်တယ်အမတန်စိုးရင်တော့အဲဒါလိုအခြားဘာမှမပေါ်လွင်တဲ့နေရာမှာသွားပြီးတော့သွားနေတယ်လောကရဲ့သဘောတရားအရာ ကိုယ်ဝင်တွေဖြစ်လာတဲ့ခါကျတော့ခလိမွေးခါနီးကြတော့လင်ယောင်ကြောက်ကိုတိုင်ပင်တယ်ထေသမီးကမိဘအိမ်ပြန်ဖို့သူများရရမှာခလိမွေးတယ်မျက်နှာမြင်ဆိုရှင်ဆင်းရဲဒုက္ခဆင်းရဲဒုက္ခဖြစ်တတ်တဲ့အတွက်ကြောင့်မို့အဲ့ဒီဆင်းရဲဒုက္ခမဖြစ်ရလေအောင်တစုံတရာအသက်အန္တရာယ်များပြဿနာများပေါ်လာရင်ကိုမိဖအရင်ထံမှာ နေရထိုင်ရတာချမ်းသာတယ်ဒါကြောင့်အမိဖတ်တံပြန်ကြစို့လို့လင်ကို ပူဇာတဲ့ခါကျတော့လင်ကမလိုက်ရဘူးတနေ့ပြောလဲမလိုက်ရတရင်နေ့နောက်တရင်ပြောလဲမလိုက်ရတော့သူ့လင်အလုတ်သွားနေတဲ့အချိန်မှာအဲ့ဒီထေသမီးကအင်းနီနိုင်ကြီးများကိုမှားထားပြီးတော့သူမိသူဖတ်ထံပြန်လာတာဘာဖြစ်ဖြစ်မိဘနဲ့သားသမီးဆိုတာတော့ဖြစ်သားသမီးရဲ့မျက်နှာကိုမြင်ရင် လောက်ဆိုးတဲ့သာသမီဖြစ်စေကမူမိဘမေတ္တာမိဘမေတ္တာတရားဆိုတာတော့ရှိမြဲပဲမဟုတ်လားရှိမြဲပါပဲအဲ့တော့ခလေးမွေးဖို့ရာဇဂုတ်ပြည်ကိုပြန်လာတဲ့ခါကျတော့လန့်ချမ်းမှာပဲခလေးကမွေးပါရတယ်ကိုကအရက်မှာဆိုတော့တနေရာလန့်ချမ်းမှာခလေးမွေးသွားသူ့အမျိုးသားလျောက်ကြားက အလောကပြန်လာခါကျတော့သူစီနည်းကိုမွေးရခါကျတော့မိဖထံပြန်သွားတဲ့အကြောင်းအိမ်နီးနိုင်ချင်းတွေကပြောတဲ့ခါကျတော့တခါတည်းသူစီနည်းသွားတဲ့လမ်းကိုလင်ယောက်ျားလိုက်လင်ကြလည်းသွားခါကျတော့သူ့လင်ရောက်တဲ့အခါမှာမိကလေးကလမ်းကြောင်းခလေးမွေးနေတယ်အနိနာပုဂ္ဂိုလ်တွေကနေပြီးတော့ဝိုင်းဝန်းကြည့်ရှုပေးမှာပေါ့လေတတ္တဝါတွေကံရှိသေးတာကိုနောက်ကလေးမွေးကိစ္စပြီးရခါကျတော့ လာရင်ကိစ္စကလည်းပဲဒီခလေးမွေးကိုမိဘထံပြန်လာတော့ခလေးမွေးတဲ့ကိစ္စလည်းပြီးသွားပြီဆိုတော့ဒီနေ့မော်နန်တို့အဲ့ဒီလန့်ပြီးတော့သူတို့နေတဲ့တောရွာလေးပြန်လာခလေးလေးကလမ်းမှာမွေးတဲ့ခလေးလေးဖြစ်လို့သူ့ကိုမောင်ပန်တကလို့ပြောတယ်ပန်ထဆိုတာကလမ်းခေါ်တယ်လမ်းကိုပန်ထပါဠိလိုလမ်းမှာမွေးသူကိုပန်တကလမ်းမှာမွေးတော့ကြသူ့ မောင်ပန်ထကားဒီမှာပေးတယ်လမ်းမှာမွေးတော့အဲ့ဒါလိုနဲ့ပဲဒီနေ့မနာနဲ့ဥလောရင်ကရင်စာရင်သောင်းရင်နဲ့သူတို့ထွက်လာစဉ်ကာလတွေကလည်းပဲယတနာတွေပါလာမှာပေါ့တထေသမီးဆိုတော့သူစားနေသောင်းတဲ့ဘုအတွက်ပစ္စည်းယူလာမှာပေါ့ဒီလိုပဲလက်လွတ်လက်စားနဲ့နေထိုင်ဒီကလေးလေးအရွယ်အတော်လေးရစ်လာတဲ့ခါကျတော့ တခါဒီလိုပဲကိုယ်ဝပရိယန်တွေဖြစ်လာတဲ့ခါကျတော့လင်ရကြကိုပူဇာမိဖရထံပြန်ဖို့လင်ရကြကလည်းပဲမသွားရဲငါလိုက်မယ်ဆိုရင်ငါအသက်ရှိမှငါလည်းပြီးပြန်သွားမှာပဲငါမလိုက်ရဘူးမိမိလှက်ပိုက်ထားဒီလိုပဲလင်ရကြမရှိတဲ့ခိုင်ဒုတိယခလေးမွေးခါနီကြတော့လည်းပဲအဲ့ဒီတထေသမီးရရစကိုပြီးပြန်လာဒီလိုပဲလမ်းကြမှာမွေးပြန်ရောကိုယ်ကအရေးမှာဆိုတော့ချီချင်သွားရတာဟုတ်ခရီးရဝေးဆိုတော့လမ်းကြမှာကလေးမွေး ဒီလိုပဲသူ့လျက်ကြလည်းအလောပြန်ခါကြတော့သူများဆန်လိုက်လမ်းမှာသွားမှီးကလေးလေးမွေးရသွားတွေ့ကိစ္စပြီးတော့တော့ရွာလေးပြန်လာမိဘထံမသွားဖြစ်ဘူးကလေးနှစ်ယောက်မွေးလိုက်တာဘယ်မှာမွေးတယ်လဲဒီနော်မိဘအများမရှိတဲ့ခါကြတော့ခွေတရိษံများလိုပဲဂတိရှိဆက်ချမ်းသာတဲ့တထေသမီးဟာကံကကိလေသာဆွမ်းတာကြီးကြောင့်ဖြစ်ပေါ်လာပြီဖြစ်တဲ့အတွက်ကံပေးတဲ့အတိုင်းပဲ ဉာဏ်ဆိုတာကံဆိုတာဉာဏ်ရှိရင်ဝိရိယရှိရင်ကျိုးအပ်တာထက်သန်တယ်အိမ်မတန်အစင်းမြင့်တဲ့ကုသကံတရားတွေကျိုးပေးတဲ့အခါမှာဉာဏ်ဝိရိယရှိသူမှကျိုးအမတန်ထက်သန်တယ်အိမ်မတန်ကြည်ကြည်ကြဲကြဲပေးတတ်တယ်ကံရှိ냐တော့လည်းပဲဉာဏ်ဝိရိယနဲ့ပါသူများမှာကံကအကျိုးမပေးနိုင်ဘူးဒါကြောင့်မို့ကံရှိပြီမဲ့ဂရေ80ချမ်းသာတဲ့တူတီသောတထေသမီးဉာဏ်ဝိရိယအလွန်အားနဲ့တော့ ပြုမပေးရှာဘူးဒီလိုပဲဆင်းဆင်းရဲရဲနဲ့တော့ရွာလေးမှာနေကလေးလေးနှစ်ယောက်စလုံးဟာလမ်းမှာပဲမွေးရတဲ့ရမို့ဒုတိယသောက်လည်းပဲမောင်ပတ္တကလမ်းမှာမွေးတယ်ကမောင်ပတ္တကအဲ့တော့ကလေးကနှစ်ယောက်ဖြစ်ဆိုတော့အကြည့်မောင်ပတ္တကကိုမဟာပတ္တကအဲ့လိုပေးတယ်ကြည့်ပေါ့အငယ်ကိုစုလပတ္တကဒီလိုပေးတယ်ဒီကလေးနှစ်ယောက်ဟာ ဒီဘွားမှာယဟန္တာဖြစ်မဲ့ပစ္စည်းမဘွေကအစစ်ဘုလို့ပြည့်စက်ဤပစ္စည်းမဘွေကအစစ်ဒီဘွားမှာယဟန္တာဖြစ်မဲ့ပုဂ္ဂိုလ်တွေကျုပ်ပြပုံနော်မိတော့အကြီးကလေးကိုမဟာပန္တကအငယ်ကလေးကိုသုလပန္တကအဲ့လိုနာမည်ပေးတော့တော်ရွာလေးမှာဒီလိုပဲနေထိုင်ရင်းနဲ့ကလေးလေးတွေကတော်တော်ကြီးလာပြီ ကြည့်လာခလေးလေးလေးကစားကြသွားကြလာကြခါကြတော့မွေးနေတွေပါဆိုရှင်ခြားကလေးတွေကအဖိုးတွေဖွားတွေဦးကြီးဦးလေးတော်ကြီးတော်လေးတွေကနေပြီးတော့မွေးနေလက်ဆောင်တွေပေးကြခေါ်ပြီးတော့ကြွေးကြမွေးကြပေးကြကမ်းကြလို့သူတို့ကသူတို့တငယ်ချင်းတွေလုံးနေတာသူတို့နေသူဒီကလစ်နေရာမြင်တော့မြင်တော့ဟိုတို့မှန်လဲပဲဒီလိုလုံးတဲ့ကန်တဲ့လူမရှိပါလားဆိုတော့သူ့အမေမွေးမေးတယ်မင်းသူများဒီမှာကျွန်တော်တငယ်ချင်းတွေမှာမွေးနေဒီပါလေဆိုခါကြတော့ အခါကြီးရဲ့ကြီးတွေမှာလို့ရှင်ဖိုးတွေဖွားတွေဦးကြီးဦးလေးဒေါ်ကြီးဒေါ်လေးဆွေမျိုးတွေကနေပြီးတော့ကြွေရမွေးကြခေါ်ကြပိတ်ကြကမ်းကြဒီလိုလောက်တာရှိတယ်ကျွန်တော်တို့မှာတော့ပြေလုံးတဲ့ပုဂ္ဂိုလ်မရှိပါလားအမေကျွန်တော်တို့မှာဖိုးဖွားတွေဆွေမျိုးမရှိဘူးလားလို့မေးတော့အမေကမပြောဘူးမပြောဘူးကလေးလေးမပြောဘူးမြုံထားတယ်တခါမေးလဲမပြောနှစ်ခါမေးလဲပြောနောက်ကြတော့တခါလဲကလေးနေရတခါတဲ့အမေကိုအကြက်ကင်တာကြက်ကင်ခါကြတော့ ကလေးလေးတွေတော်လေးကြီးသွားပြီတော်လေးကြီးလာပြီအဲ့ခါကျရဇဂုပြည်မှာသုလာတတိသုလာတတိတထေကြီးဆိုတာသားတို့ရဲ့အဖို့ဖွားတွေပဲကိတိရှက်ဆက်ချမ်းသာတယ်ရဇဂုပြည်မှာဒိတ်ဒိတ်ကျဲလူတိုင်းသိတဲ့တထေကြီးသူရဲ့အပြည့်ကိုတော့သူဖုံပြုံးဒါသားတို့ရဲ့ဖို့ဖွားတွေပဲဆိုတော့သူတို့သားနေရပူဆာတာပါပဲရဇဂုပြည်သွားဖို့ပူဆာတော့ ဇနိမောင်နှံတို့ကဒီသားနေရောက်ကလင်းနေရောက်ခေါ်လာရဇဂုပြည်လာရဇဂုပြည်လာတော့ရဇဂုမြို့အပြင်ဘက်ရောက်တဲ့ခါကျတော့ဇရာတစ်ခုမှနားခိုနားခိုတဲ့တထေသမီးဆိုတော့ရဇဂုမြို့ကထင်ရှားတဲ့တထေသမီးလေးကိုအရင်ကသူတို့နဲ့သီးနေတဲ့ပုဂ္ဂိုလ်တွေရှိတော့အတိမိတ်ဆွေတူသွားခေါ်သွားခေါ်ပြီးတော့စာရေးသမီးရဇဂုမြို့ရနေတဲ့ကြောင်းကလေးနှစ်ယောက်နဲ့ စားရမယ်တောက်ရမယ်ပြင်မဆင်းရဲနေတဲ့အကြောင်းဒါကြောင့်မိဘရထံပြန်လာတဲ့အကြောင်းတွားပြီးတော့ကြောင်ချခိုင်းတယ်စာကြောင်ချခိုင်းတော့သူပြေးလေတဲ့စာသူမိတ်ဆွေတွေအပြင်မိဘနှစ်ပါးထံသွားပြပြတော့မိဘနှစ်ပါးစာကိုဖတ်ပြောတာဆိုတာနတ်ထောင်ပြီးတော့အေးတဲ့လောကမှာနတ်ပုတ္တနတ္တိတာမှာနတ္တိသာသမီမိဘမဖြစ်ဘူးသူဆိုတာလောကမှာမရှိပါဘူး တန်တရားကြီးကအမတန်ရှည်လျားတဲ့ကြောကြောင့်မို့လောကမှာသာသမီမဖြစ်ဘူးတဲ့ပုဂ္ဂိုလ်ဆိုတာလည်းမရှိမိဘမဖြစ်ဘူးတဲ့ပုဂ္ဂိုလ်ဆိုတာမရှိပါဘူးဒါပေမဲ့သူ့ရဲ့လုတ်ချက်ကအမတန်ရစ်ဆက်တဲ့အမတန်မျက်နှာငယ်တယ်တို့တို့အမတန်မငုံငယ်သွားရတယ်ဒါကြောင့်တို့မျက်စိမြင်ရအရကိုတော့မင်းတို့ဇနိမဏမလာနဲ့တော့တို့နဲ့သွေးဆန်နေတဲ့မိလေးနှစ်ယောက်တော့ဖြစ်ပို့လိုက်ပါ ဖွာအချစ်မိရပါလဲဩအဖွာရတဲ့သိတာပေါ့ဘုန်းကြီးတို့တော့မသိဘူးရှိမှမရှိပဲကိုမရှိမသိဘူးမသိဘူးကြားတာကြားဘူးတာဘာအချစ်မှလည်းမသိဘာအနှင်းမှလည်းမသိဘူးဒုံတီတကြီးပဲဘုန်းကြီးတို့ကတော့အဲ့တော့မိဘနှစ်ပါးကသူတို့တသက်သာဇနိမနာစားနိုင်လောက်အောင်ယတနာတွေပြေးလိုက်တယ်တော့ပြေးခိုင်းတယ်မိဘရဲ့မေတ္တာတရားကြီးမားပါပဲနော် အမတန်မိုက်တဲ့သမီးပဲမလဲတန်ရုံးစင်ကလည်းရှိနေသေးတဲ့တန်ရုံးပေါ့သူတို့လင်းစနိမဏဟိုလုတ်နဲ့လုတ်ကင်စသောင်နဲ့အောင်တသက်လုံးစသောင်နဲ့လောက်ယတနာတွေထုတ်ထပြီးတော့ကဲဒါသွားပြေးလိုက်တို့မျက်စိမြင်ရရတော့မင်းတို့မလာနဲ့မိလေးနှစ်ယောက်တော့ပိုးလာခဲ့ဆိုပြီးတော့မိနှစ်ယောက်လာပိုးခိုင်းတယ်မိလေးနှစ်ယောက်သတိအိမ်ရောက်လာတယ်မွေးထားတာပေါ့ဒါမှလည်းပဲရေရုပ်သားသားမြေးတယ်မဟုတ်ဘူးဆိုတော့မြေးတော့မြေးပါလေ စိတ်ပိမေးယူဒီလိုခိုင်းနေတာကလေးလေးနှစ်ယောက်တထိတ်အရတော့တထိတ်သားမြေတထိတ်မြင့်ယူသွားပြီပေါ့ကလေးလေးနှစ်ယောက်လဲယောက်ျားလေးဆိုတော့ချစ်ချစ်ချာချာလေးပါရမီလည်းအတန်ထူးထူးတဲ့ပုဂ္ဂိုလ်ကြီးဆိုတော့သွက်သွက်လက်လက်ချစ်ချစ်ချာချာစားပြီးသင်္ကြန်ခါမှလည်းပညာတိတလွယ်ကူပါပညာတိတသုလသတိထေကြီးမြတ်စွာဘုရားရှိတံမကြံမကြတရားနာသွားတဲ့အခါမှာဒီမြင့်လေးနေရာခေါ်ခေါ်သွားတယ်မြင့်နေခေါ်ခေါ်သွားတယ် မြတ်စွာဘုရားရှင်ဟောတဲ့တရားကိုနာကြရတဲ့အခါမှာဒီကလေးလေးနေရာကနားလေတယ်ရုပ်ရသဘောတရားတွေနာယသဘောတရားတွေစိတ်ရသဘောတရားတွေသစ္စာလေးပါးရဲ့အကြံဉာဏ်သဘောတရားတွေခန္ဓာ၅ပါးအပြည့်အနာစာတွေမြတ်စွာဘုရားရှင်တန်တရားနာရတော့ပါရမီထူးရှိတဲ့ပုဂ္ဂိုလ်ဒီကလေးလေးတွေဖြစ်တဲ့အတွက်ကြောင့်မို့ဖခင်နဲ့လည်းယဉ်နှီးလို့တရားနဲ့လည်းယဉ်နှီးလို့ဖြစ်လာတယ်ကြင်ချုံပြောရမယ်ဆိုရှင်မဟာပါဏကကလေးကကြီးကို သက်20ပြီးသွားပြီဒီအသက်ကြီးလာတဲ့ခါကျတော့ဖိုးပြောရှာတယ်ဖိုးမြတ်စွာဘုရားသာသနာတော်ထက်ဝင်ရောက်ပြီးတော့ယဟန်ခံလိုပါတယ်အဖိုးခွင့်ပြုမယ်ဆိုရင်ဖိုးဖွားများခွင့်ပြုမယ်ဆိုရင်ကျွန်တော်ယဟန်ခံလိုပါတယ်။အိုးမိရဲ့ဘယ်လိုပြောပါလိမ့်မလဲ။မိဆန္ဒရှိရတဲ့အတိုင်းတို့ခွင့်ပြုပါတယ်။တို့လည်းပဲဆန္ဒလူလားပါတယ်။လောကုတ္တရအမွေကိုတို့လည်းပြေးခင်ပါတယ်။အယတိကြီးပြေးခင်ပါတယ်။ဒါပေမဲ့လည်းပဲမိတွေရဲ့မြို့တွေရဲ့စိတ်ဓာတ်နှိစိတ်ဓာတ်က ဘလို့ရှိတဲ့ဆိုတာလေးကိုတို့မသိမသိနိုင်သေးတဲ့အတွက်ကြောင့်မို့သူတို့နေရတာအဲဖူဖားမြဲခွပြမဲ့ဆိုရင်ခနေ့ပဲကျွန်တော်တို့ကြောက်ပို့ပါဆိုမြတ်စွာဘုရားရှင်တာသွားပို့မဟာပဋ္ဌကောက်ကြောင်းသွားပို့လိုက်တာပေါ့မဟာပဋ္ဌကောက်ကြောင်းသွားပို့တဲ့အသက်20လည်းပြည့်သွားပြီမြတ်စွာဘုရားရှင်ထံရောက်မြတ်စွာဘုရားကယဟန္တာယဟန်တော်တပါးကိုခေါ်ပြီးတော့တသပစ္စကကမ္မထံကိုပေးပြီးတော့ဆံချခိုင်းတယ် ဂိသာလောမနာခဒန္တတသောသံပေမွေညင်းခြေသေးလဲတဲ့သွားအည်ငရခန္ဓာကိုယ်မှာသပင်မွေညင်းခြေသေးလဲတဲ့သွားအည်သာ ရှိပါသည်တကားဘာမှမရှိဆက်ဆုံးစရာရောက်မုန်းစရာဖြစ်တဲ့သံပင်မွေညင်းခြေသက်လက်သက်သွားအယေကေသာလောမနာကတန္တတသောသံပင်မွေညင်းခြေသက်လက်သက်သွားအယေကမ္မထံစီးပြခိုင်းတာလားဒီကမ္မထံကိုစီးပြင်းရင်နဲ့ ဒီယဟန်ဆန်ချပေးတဲ့ယဟန်လည်းပဲဆန်ချပေးတဖြည်းဖြည်းတဖြည်းဖြည်းဆန်လည်းချပြီးရောယဟန်တာလည်းဖြစ်သွားတယ်ဘုလိုပြီးသားဘာဖြစ်သွားတယ်လဲဩပါရမီထုတဲ့ပုဂ္ဂိုလ်တွေပစ္စည်းမဘွေကပုဂ္ဂိုလ်ခေါ်တယ်သူကမိခဲရဲတယ်မိခဲတွေကပြန်နဲ့ဖုံးနေတဲ့အချိန်ခါကျတော့မိခဲလေးဘာဖြစ်နေတယ်လဲမပေါ်ဘူးပေါ့ခုတော့တရားနဲ့တွေးသွားတဲ့ခါကျသူဘာဖြစ်သွားပြီဟောချစ်ချင်းမဲလေးပါဖို့လေးပါခင်ကြီးတန်းကြီး ပါရမီဆိုတာဘလောက်ထူးကဲတယ်လဲဖုန်းတို့ပြည်သားဖုန်းတို့ပြည်သားပါရမီရှိရှိကြီးနဲ့ပါရမီကိုသေုပ်မဖော်ရနေတော့တရားနာရပြင်းဥပုသ္စောရပြင်းမမှန်ဖုန်းတို့ပြည်သားရတယ်ဖုန်းကြီးကတကုတ်ရှိရဆိုရှင်တကုတ်ပြပြီးတရားဟောရှင်တယ်ကိုယ်ကလည်းတကုတ်မရှိအဲ့တော့ဒီတစ္ဆပစ္စကကမ္မထံအင်းမတန်ကျေးဇူးများတယ်ဘုရားသာသနာတော်မှာတစ္ဆပစ္စကကမ္မထံနဲ့ယဟန္တာဖြစ်တော်မူတဲ့ပုဂ္ဂိုလ်မရေနိုင်ဘူးဖုန်းတို့ပြည်သား ကေသာလောမနကဒန္တာတဇောသပင်မွေငင်းခြေသက်လက်သက်သွားအည်သပင်လေးတွေကကိုခေါင်းပေါ်မှာနေခါကြတော့တသက်သက်နဲ့တပြင်းပြင်းနဲ့သပင်အလှပြလို့မပြီးနိုင်ဘူးကိုသမင်းစားတဲ့သမင်းပကံတက်မှာသပင်လေးတပင်နဲ့ပြမြတွေးကြည့်ကြည့်ဘလို့နေလဲယုံလိုက်တာနော်အဲအောက်လန့်ပညာရှင်များလှူထားတာမသိဘူးခင်ခွဲမဲ့တက်မှာမစားဘဲနဲ့သွားပလေတာသေးတယ် ခြေသက်လက်သေးတွေများကိုထမင်းပကံထဲမှာတွေးမဲ့ဆိုရင်ဘယ်လိုနေမလဲအမလေးရွှန်ရှာစရာခြေသက်ကြီးတွေဒီဒီထမင်းပကံစားပါဦးမလားစားပါမလားသွားကျုပ်ပိုင်းတွေများတွေးမဲ့ဆိုရင်ပကံထဲမှာထမင်းပကံထဲမှာတွေးရင်စားပါဦးမလားအေးနောက်တစ်ပန်းလို့ရှိရင်တော့ကလေးလေးစပင်တွေကိုဖြတ်ပြီးတော့ရုပ်ရည်ထမင်းကြွက်တဲ့ထက်ပေးထားအောင်ပလတ်စတစ်အလေးနဲ့ထက်ထက်ပေးထားအောင်မစားပဲပြန်သွားကြမလားလို့ အဲ့တော့စပင်မွေညင်းခြေသစ်လက်သက်သွားအရေးစပင်မွေညင်းခြေသစ်လက်သက်သွားအရေးအလူလို့ပတိလို့ပြန်ပြန်လှန့်လှန့်ခါတကမ္မထပွားများနေတာဆက်ဆွယွန်ရှာစရာကမ္မထပြသူလှုပ်သွင်းတာပါပဲပတိကူလတင်ရမနတိကရာလို့ခေါ်တယ်ဆက်ဆွယွန်ရှာဖို့အနေနဲ့သူနှလှုပ်သွင်းတာပဲခန္ဓာကိုယ်မှာရှိနေတဲ့ဒီစပင်တွေမွေညင်းတွေခြေသစ်လက်သက်သွားတွေဟာခန္ဓာကိုယ်မှာတွဲနေတဲ့အခါကျတော့ နှစ်သက်စရာလို့လှတယ်လို့လို့ပါတယ်လို့လို့ပဲခန္ဓာကိုယ်ကကြွတ်ထွက်တဲ့အခါကျတော့ယုံစရာကြီးဖြစ်သွားတယ်အဲ့ဒီယုံစရာဖြစ်တဲ့ဒီတစ္ဆပစ္စကကမ္မထံကိုမိမိရဲ့နှလုံးသွေးထဲယူပြီးတော့ဆက်ဆုပ်ယွန်ရှာပွဲဖြစ်အောင်ညံနဲ့ရှုလိုက်တာအမှုမဲ့မှန်းမဲ့နေတာမဟုတ်ဘူးသူကလေးဆန်ချနေတဲ့ခါမှာတရားကိုသမင်မွေးရင်ခြေသက်လက်သက်သွားအေးသမင်မွေးရင်ခြေသက်လက်သက်သွားအေးပေါ်မြိုက်နေတာဆက်ဆုပ်ယွန်ရှာပွဲနေနဲ့ ပွားများလိုက်လို့သမထကမ္မထဝိပဿနာကုသွားတာချက်ချင်းပဲယုတ်တရားနံတရားတွေဖြစ်ချင်းပြချင်းတယောက်မြင်ပြီးတော့ယဟန္တာဖြစ်သွားတယ်ဘုလို့ပြိဿပါရမီမရှိဘူးလားရှိတယ်ဖုံးတပိသားပါရမီရှိတယ်တရားနာမီတွတ်တွတ်တွတ်တွတ်စကားပြောစာကလေးဥပုသ္တေတွေဖြစ်တွတ်တွတ်တွတ်တွတ်စကားပြောမနေ့ပိုက်တရားဟောပြီးဖုံးရပလင်ပေါ်ဆင်းသွားတာကြောက်နေသေးတယ်တွတ်တွတ်တွတ်တွတ်တော်ထိုးစကားပြောရတာအေး သုလပန်ယဟန္တာဖြစ်သွားပြီကြည့်ယဟန္တာပြည့်မြတ်စွာဘုရားရှင်ကိုရမန်ကြီးကသုလပန်ယဟန္တာကိုဆွမ်းညွှန်းယဟန်တောင်းပေးထားတယ်ဆွမ်းညွှန်းယဟန်ဆိုတာဆွန်းစားလာပေးတဲ့တက္ကဒကမမြန်းလာပေးတဲ့ခါမှာသူ့စီဖရတော်လိုက်တာဟောဖြစ်အိန္ဒိယနေပြီးတော့ဆွန်းစားသံဃာအပဆယ်ပါးလာပေးရင်သုတရှင်သုလပန်ယဟန္တာထံလှော်လိုက်ဆွန်းစားအလှည့်ကြခပ်ပေးတာဟောလေ လှက်ကြလှက်ကြသူသူအလှက်ကြလှက်ကြအဆွန်စားတွေတကအိတ်ထက်ပြရတာပေါ့အဲ့ဒါဆွညွှန်ရဟန်လို့ခေါ်တယ်ဒီတောင်းသူ့ချထားတာရှင်စုလရှင်မဟာဗဏကယဟန်တာကြီးကြောင်းအနေနဲ့တမပတ်ချမ်းသာနေသူမြဲနေတယ်အမြဲတဖလတ်တမပတ်ဝင်စားဇဏတမပတ်ဇံကိုဝင်စားပြီးတော့နေတယ်ဖိုးဝင်စားပြီးတော့နေတယ်ဒီလိုနဲ့နှစ်ပေါင်းအတော်ကြာအောင်နေလာတဲ့ခါကျတော့ အိမ်မှာကြံရင်းတဲ့သူ့ရဲ့ညီလေးဆုလဘာဏကသူခဏခဏသတိရတဲ့အိုးငါညီလေးကိုလည်းပဲငါသာသနာပုံထက်သွင့်ပြီးတော့ဒီလိုကမ္မထံတရားနှလုံးသွင်းခိုင်းရင်ငါညီလေးလည်းပဲတရားထုရပြီးတော့လောကတန်တရားထက်ကလွန်လွန်သွားမှာမှန်ပဲစဉ်းစားပြီးတော့အိမ်သွားအသူ့ဖို့ထံသွားအဖို့ရေအဖို့ခွင့်ပြုမယ်ဆိုရှင်ညီလေးသုလဘံကိုလည်းပဲကြောင်းခေါ်ပြီးတော့ရှင်ပြုပေးခြင်းတဲ့ရဟန်းခံပေးခြင်းတဲ့အဖို့သဘောတူမယ်ဆိုရှင် ဟောပါကျင်တယ်အိုးအရှင်ဘုရားသဘောပါပဲရှင်ဘုရားညီလေးရှင်ဘုရားလူပါပဲသဘောပါဆိုတော့သူ့ဖို့ဖွားတွေကနေပြီးတော့မြေးလေးစုလာပံကိုလည်းပဲသူ့ကိုယဟန္တာဖြစ်နေတဲ့ရှင်မဟာပန်ထံပုတ်ပစ်လိုက်ခေါ်သွားသူညီလေးကိုအရေးတကြီးကြီးနဲ့ကြောင်းရောက်တော့ရှင်ပြုတ်ပေးပြီးတော့စာသင်ပေးတယ်ဘုံပိသစာသင်ပေးတော့ ပဒုမယတာကောကနတသုကတံပါတော်ဘုလမဝိတကန္တံအင်္ဂိရသပသဝီရောသမဏံတပန္တမဒိသမိဝန္တလိခိကာထာလေးတစ်ပုဒ်အ내ပြောပြမယ်အဝိတကန္တံမကင်းသောအနရှိသောသုကန္တံကောင်းသောမှု့ကြိမ်သောယနာရှိသောကောကနတံပဒုမံကောကနာတာမြရှိသောပဒုမကြာပန်ကြီးသည်ပါတော်နံနဲ့စောစောအခါ၌ ဖုံလံပွေကာ၍ဝိရောသမဏံထွတ်ပါသည်တိယယထာအစဖြစ်တဲ့ကဲ့သို့၎င်းအန္တလေခေထက်ကောင်းကင်းနဲ့အာတိဆံနေမင်းကြီးသည်တပ္ပဏဣဝါစထွန်လင်းတောက်ပါ၍တကယ်သို့၎င်းတထာထုအတုအင်္ဂိရသံကိုတော်မှာပြုတ်ပြုတ်ပြပြထွက်သောယံကြီးတော်ရှိသောဝိရောသမဏံထောပါသောမြတ်စွာဘုရားကိုပတ်တာရှုကြည်ပါလောဒီကထာလေးနဲ့ဘဒုမယန္တကောကန္တသုကတံပါတော်ဖုံလံမဝိတကန္တံ အင်္ဂိရသံပသဝီရောသမဏတပန္တမတေသမိဝန္တလိခေလိပတာရှိတဲ့ဒီဂါထာကို သူညိစုလဘံသင်ပေးတာဘုန်းတော်ပိသလိလသင်တာမရဘူးတဲ့ကိုဘုန်းတော်ပိသတွေတရက်ဆိုတာတနိုင်နှစ်နိုင်ကြာရောက်သွားမှလည်းနော်ဒါဘဒုမယာတာကောကနန္တံသူကန္တံပါတောဖုလမဝိတကန္တံအင်္ဂိရသံပသဝီရောသမဏံတပန္တမာဒိသမိဝန္တာလိခေ လိပ္ပတာရှိရတခါထားလေးရှင်စုလာပံသင်ပေးတာမိုးလေးလာသင်လို့မရဘူးတဲ့ဘုန်းကြီးပြေးသားညထုတ်လိုက်တာကြီးဘာရောက်ရှင်စုလာပံသည်ဤဂါထာလေးတစ်ပုဒ်ကိုမိုးလေးလာသင်ပေးလို့မရသလဲလို့ဆိုရင်ဟိုးအရင်ဥပောကဘုန်းကြီးဝါစုလာပြင်းနေဟောလာတာမှတ်မိပါလိမ့်မယ်ကိလေသာဝကမ္မဝိပါကဝမှတ်မိသေးတယ်မဟုတ်လားအေးဝေါ်လိုက်တယ်ဆိုတာကြောက်ဘူးတယ်မဟုတ်လား ကိကိလေသာဝိသုဒ္ဓအခုယောဂီတို့ရဲ့သဏ္ဍာန်မှာဖြစ်နေတဲ့လောဘဒေါသမောဟသသောကိလေသာတရားတွေအဲ့ဒီကိလေသာသွဲတရားတွေကိုမှရှိနေသေးတယ်ဆိုရင်အရိယာမညာဘုံညာနဲ့မပယ်နိုင်သေးဘူးဆိုရင်သံဃာတက်မှာထပ်တက်လဲလဲပြီးกินလေရသည်ဒါကိလေသာဝတ်လဲပုံကာမဝတ်ဆိုတာကလောဘဒေါသမောဟစာကိလေသာတရားတွေကိုမှရှိနေတယ်ဆိုရင်ကိုပြုတဲ့ကံသည်သံဃာထက်မှာกินလေစေတတ်တဲ့အတွက်ကြောင့်မို့လူဘဝနတ်ဘဝသံဃာသုတ်ဆက်တမုံထက်မှာกินလေပြီးတော့နေရသည် အလူဘဝနောသုသတမောဓမ္မကျင်လေစေတတ်တဲ့ကုသိုလ်ကံအကုသိုလ်ကံကိုပြုတဲ့ပုဂ္ဂိုလ်တွေဟာတန်တရားထက်ကမလွတ်နိုင်အဲတော့ကာမဝတ်ခေါ်သည်ကိုပြုထတဲ့ကုသိုလ်ကံအကုသိုလ်ကံအကျိုးပေးတဲ့အခါမှာကုသိုလ်ကံကျိုးပေးတဲ့အခါကျတော့လူဘဝနာဘောဓမ္မထပ်တာဖြစ်အကုသိုလ်ကံကျိုးပေးတဲ့အပယ်လေးဘောမှာထပ်တာဖြစ်ပြီးတော့ဘဝတန်တရားမှာအစွမ်းစားကျင်လည်ပြီးတော့နေရတဲ့ဝိပါကဝတ်လို့ခေါ်သည်အဲ့တော့ဝတ်သုံးပါးနဲ့တွယ်ပြီးတော့နေတဲ့တ attva တွေစဉ်းစားကြည့် ကာသဗမြတ်စွာဘုရားရှင်လက်ထက်တုန်းကရှင်သုလပန်ဟာယဟဖြစ်ခဲ့ဘူးတယ်ပိဋကတစာပေတတဲ့ပုဂ္ဂိုလ်ပဲစာသင်တာဆရာထာမှာစာသင်နေတဲ့ခါကျကိုတော်တော်ဗညာနဲ့နဲ့ထုံတယ်ညာထုံတဲ့ပုဂ္ဂိုလ်ကိုသူကပြည့်ရဲ့ပြုတယ်ကိုတော်များဒီစာလုံးများမရဘူးလားရည်စရာကောင်းလိမ့်တာစသည်ဖြင့်ဟော စာသင်အတူစာသင်နေတဲ့ယဟန်တစ်ပါးကိုသူပြည့်ရဲ့ပြုခဲ့ဘူးတယ်ပြည့်ရဲ့ပြုလို့ဟိုကိုတော်ကစာမသင်တော့ဘူး ရှဲ့ပြီးတော့စာမသင်တော့ဘူးအဲ့ဒီကာသဘာမြတ်စွာဘုရားရှင်လက်ထက်တော်ကလာတုန်းကအတူစာသင်ဖက်ရန်တပတ်ကိုပြည့်ရပြုခဲ့ပြီးတဲ့အကုသိုလ်ကံကြောင့်ဒီဂါထာလေးတပုတ်ကိုမိုးလေးလာကျက်လို့မရဘူးတဲ့ဝေါ်လိုက်တတ်တယ်ဒီထားရတယ်နော်တရားမို့ဝေါ်လိုက်တတ်သည်ကံဆိုတာရွေ့ရလားမရွေ့ဘူးမရွေ့ဘူးနော်ကံကမှီတဲ့အခါမှာ तू ကအကျုပ်ပေးတာပဲဘုန်းတော်ပိသသားကောင်လိုက်တဲ့ခွေးများဟာ မမှီမီကာလမှာတော့သားကောင်ပြေးခွေရလိုက်မှီပြီဆိုရင်တော့ပြင်ခွေရသားကောင်ဘာဖြစ်ပြီကြိုက်ပြီဖမ်းပြီးသွားပြီအသိကြံပြီးတော့သေဖုဒ္ဒကြံပြီးတော့အဲ့ဒါလိုကတ္တမမြတ်စွာဘုရားရင်လက်ထက်တော့ကာလတို့ကစာအတူးသိမ့်ပဲရဟန်တပတ်ကိုပြည့်ရဲ့ရှင်ပြဒီစာလေးများတောင်မှမရနိုင်ဘူးလားလို့ပြည့်ရဲ့ပြုခဲ့ဘူးတဲ့အကုသကံကြောင့်ဒီဘွားမှာဒီကထာလေးတစ်ပုဒ်ကိုလေးလိုက်ကြမရဘူး မရတော့အကိုဖြစ်တဲ့ယဟန္တာမဟာဗန္နကကကဲနေတော့ဖြင့်ဒီဂါထာလေးတပုဂ္ဂိုလ်တောင်မှမုလေးလာကျက်လို့မရနိုင်တဲ့ပုဂ္ဂိုလ်ဟာအရိယမဉ္ဇဖုန်ညာနိဗ္ဗာန်တရားဆိုတာကတော့မင်းနဲ့ဝေးပြီသုလပန်ရဲ့မင်းဘယ်တော့မှမရနိုင်ပါဘူးမက်တရားဖုန်တရားနိဗ္ဗာန်တရားဆိုတာအင်မတန်လှုပ်လှဝိရိယဇွဲရှိတဲ့ပုဂ္ဂိုလ်မျက်မှရနိုင်တာ ဒီဂါထာလေးတစ်ပုဒ်မိုးလေးလိုက်ကြလို့မရတဲ့မင်းတို့အမတန်ထုံအနှုံတဲ့အကောင်ကဲသာသနာတော်မထိုက်တာဘူးမင်းထွက်တော့ပြန်ကထွက်ဆိုတော့တခါတည်းယဟန်ဒါကြီးနော်သူ့ညီလေးကိုနှင်ထွက်လိုက်တာတခါတည်းယဟန်ဒါလည်းပင်ပန်းတာဥစ္စာတင်ပင်ပန်းတော့မလို့ကျင်တော့ဘူးပေါ့နှင်ထုတ်ဆိုတော့မထွက်သေးဘူးပြောင်းအောင်ဆင်းပြီးတော့နေတနေရာမှာသွားပြီးတော့တရှုပ်ရှုပ်နဲ့ငိုး ဩငါအကိုငါပေါ်မှာစိတ်ပြက်သွားပြီထင်ရဲ့မိုးလေးလည်းငါကတာတပုတ်ပြက်များတာငါအကိုငါပေါ်စိတ်ပြက်သွားပြီအကိုကလည်းရက်ဆက်လိုက်တာငါကြောက်နေတယ်ငါသာသနာထက်မှာပျော်ပါပြီခုတော့ပြင်ငါဘက်နဲ့လုံးမလဲသူ့မိပြီးပြီးတော့ငါလာနေတာ तू ကမနေနဲ့ဆိုငါအိတ်ပြန်ယူပဲပေါ့လို့ကြောက်အောင်မှသွားပြီးတော့တနေရာမှာထောက်ထက်မှာသွားပြီးတော့နေအဲ့ဒီခေတ်ခါမှာပဲဇီဝကဆစ်ဆရာကြီးက နိဗ္ဗာန်နဲ့အောင်တဲ့မှာဖျားမရှိသောသံဃာတော်မြောက်ဆွန်းစားပေးဖို့မြတ်စွာဘုရားရှင်ထံလာမြတ်စွာဘုရားကိုဖုမပြီးတဲ့နောက်ဆွမ်းညောယဟန်ရှင်မဟာပဏာကယဟန်ဒီခါသူထပ်လာရတာကိုဆွမ်းညောယဟန်ကသူတောင်းဝန်ရှိတဲ့ခါကျသူစီလာတော့ရှင်ဘုရားအခုမြတ်စွာဘုရားရှင်နဲ့တရင်သုံးနေတဲ့သံဃာတော်ဘယ်လောက်ရှိပါသလဲတခါကြီးပါ900ရှိတယ်ဒါပေမဲ့အင်မတန်ညံထုံတဲ့သုလပန္ဒကဆိုတဲ့ကိုတော်တော့ဖြစ်ကြောက်ကနှင်ထုတ်လိုက်ပြီ तू မပါတော့ဘူး ဒါကြောင့်မို့400နဲ့99ပါးရှိတယ်ဖခင်အတူနဲ့သုလပန်ခရက်ကိုတော်သွားပြီညံထုံလို့လို့ငါနှင်ထုတ်လိုက်သူ့မထက်တော့ဘူးသုလပန်ကြောက်အောင်ကြားတယ်ဟောငါ့အကိုရစ်ဆက်လိုက်တာဆွမ်းသားတာမှငါ့ကိုမထက်တော့ဘူးဝန်နေတာပေါ့ဝန်နေပြောနေကျေးဇူးလာပါနော်ကြည့်နတ်ဗန်ရှင်ဆရာကြီးဇေဝကအိမ်မှာဆွမ်းသားတာမှငါ့ကိုမထက်ဘူးငါကြောက်နှင်ထုတ်တဲ့ဆွမ်းသားလည်းငါ့ကိုမထက်ဘူး ဝန်းနေပြီးတော့နေသူတို့ပြောကြပါစို့ရဲ့နောက်တနေ့နဲ့ပြန်နန်းနဲ့အာယုန်တက်တဲ့ခါကျမြတ်စွာဘုရားရှင်ကိုရမကြီးလောကောမဟာကရုဏာတော်တမန်ပါမှာထတော်မူပြီးတော့သဗ္ဗညုတရွှေဉဏ်တော်နဲ့လောကောလောကောကြည်တော်မူလေတဲ့ခါမှာရှင်စုလာဗန်ဒီနေ့ယဟန္တာဖြစ်မယ်လို့ဖះမြင်တော်မူတယ်ဘုလိုပြည့်စက်ပါရမရှိတဲ့ပုဂ္ဂိုလ်ပဲမဟုတ်ဘူးလားဝေါ်လိုက်တဲ့စုလာဗန်ကာထာတပုတ်လေ့လာကြလို့ရရလားမရဘူးမရဘူးဟောမြတ်စွာဘုရားရှင် နောက်တနေ့မနဲ့မူလင်းဆိုရင်ပဲစောစောကြီးပေါ့အာယုမတက်မီဆူလာပန်ဘလူးမှမမြင်အောင်ရှက်လို့ပါဘလူးမှမမြင်အောင်သင်္ကန်းလင်းကောင်းပြီးခြုံပြီးတော့ကြောက်ကထွက်မြတ်စွာဘုရားရှင်ကတီးတော့ကြောင်တကားမို့မြတ်စွာဘုရားရှင်သူကရပြီးတော့နေတယ်ရနေတော့ဆူလာပါထွက်လာတော့ဖះသွားတယ်ဘလူးလုံးဖះမေးတော့တပည့်တော့ဆူလာပါမှာဖះဘယ်သွားမတော့တပည့်တော့အကိုကမာပန်နှင်ထုတ်လို့တပည့်တော့အိမ်ပြန်တော့မယ်ဖះတပည့်တော့အိမ်ပြန်ပြီးတော့ ကုသိုလ်ကောက်မှုလူဘဝနဲ့ပဲလုပ်ပါတော့မယ်ဗျာဒီပြီးတော့သာသနာထက်မှာတော့ပြောပါတယ်ဒါမဲ့ဒီတော့အကွက်ပြီးတော့သာသာသနာထက်မှာမနေနဲ့မင်းအိမ်ပြန်ပြီးတော့နှင်ထုတ်ပါတယ်ဗျာတကယ်ဒီတော့အိမ်ပြန်တော့မယ်ဗျာမြတ်စွာဘုရားသုလပန်တဲ့သင်ယဟန်ဖြစ်တာကငါဘုရားကိုအာကိုပြီးတော့ငါဘုရားထံမှာယဟန်ဖြစ်သလားသင်အကိုမဟာဖန္တကထံမှာယဟန်ဖြစ်သလားဒီတော့မြတ်စွာဘုရားရှင်ထံမှာယဟန်ဖြစ်ပါတယ်ဗျာငါဘုရားရှင်ထံမှာမင်းယဟန်ဖြစ်ရင် ကိစ္စရှိရင်ငါဖျက်တံမင်းဘာဖြစ်လို့မလာသလဲလာဆိုပြီးတော့မြတ်စွာဘုရားခေါ်သွားရတာသူခန္ဓာကုတိတိုက်ကြောင်ခေါ်သွားမြတ်စွာဘုရားတင်တရေသုတ်တော်မူတဲ့နေရာအာယုန်တဲလို့ရှိရင်လည်းပဲဆရာကြီးစေဝကတ္တအေးကိုဆုံးသတ်ကြွာကြားမှာယဟန်နေဖျက်မှုရှိတော့ယဟန်တော်မြတ်ကဖျက်ကဆုလာဘန်ကိုဖျက်ခေါ်သွားဖျက်ခေါ်သွားတော့ခန္ဓာကုတိကြောင်အပြင်ဖက်အရက် ရှင်စုလဘန်ရဲ့ပါရမီကိုမြတ်စွာဘုရားရှင်ညာတော်နဲ့တပ်ပိကုဏညာတော်နဲ့ကြီးရှိတော်မူလိုက်တဲ့အခါမှာအိုးလွန်ခဲ့တဲ့ဘဝအိမ်မတန်ဘဝပေါင်းထောင်တောင်သိန်းသန်းအဲ့ဒီခါကာလတုန်းကရှင်စုလဘန်နိုင်ငံတစ်ခုမှဘယင်ဖြစ်ခဲ့မှုတယ်ဘယင်ဖြစ်ခဲ့မှုတယ်ရှင်ဘယင်အဲ့ဒီရှင်ဘယင်ဖြစ်ခဲ့စဉ်ကာလတုန်းကရှင်စုလဘန်ဟာဆင်တော်ပေါ်မှာစီးပြီးတော့ ပြည်သူလူတွေရဲ့အပူဇော်အဖူးမြော်ခံစင်ဦးကင်းမောင်ကထိုင်ပြီးတော့မြုပ်လှက်လှက်သွားတဲ့ခါမှာနေပူအရှင်ရောက်ခန္ဓာကိုယ်ကချွေးတွေထွက်လာခါကျတော့သူဝေါထားတဲ့ဝေါလက်တော်ပစိုးနဲ့မျက်နှာတုပ်တယ်ချွေးတွေထွက်လာတော့ဝေါလက်တော်ပစိုးနဲ့မျက်နှာတုပ်တဲ့ခါကျတော့ပစိုးမှာကြီးတွေပေးကုန်တာပေါ့ကြီးတွေပေးကုန်တော့သူမြင်တယ်။အော်အင်မတန်တန်ရှင်းစင်ကြီးလှပတဲ့ပစိုး ငါရဲ့ခန္ဓာကိုယ်မှာညှင်းနှွမ်းနေတဲ့ငါခန္ဓာကိုယ်အကြောင်းပြပြီးတော့ဒီပစုံညစ်ပေသွားပြီ။ဩသင်္ခါရတရားဆိုတာဟာအနိစ္စသဘောတရားပါကလားမမြဲတဲ့သဘောတရားပါကလား။ခိုင်မြဲတဲ့သဘောတရားသူ့ပဂတိအတိုင်းအမျက်တည်နေတဲ့သဘောတရားဆိုတာမရှိနိုင်ပါကလားလို့သံဝေက ဖြစ်ခဲ့ဘူးတယ်တဲ့ဘုန်းတော်ပိသကြားရလား။အေးသူ့ရဲ့နှဖူးမှာမျက်နှာမှာပေနေတဲ့ချွေးတွေကိုပစုံနဲ့တိုးတဲ့အခါမှာပစုံမှာချွေးတွေပေသွားတယ်မို့လားညစ်ပေသွားတယ်မို့လား။ အဲ့ဒါကိုသူကြည့်ပြီးတော့တန်ဝင်ကဖြစ်ခဲ့ဘူးတယ်သင်္ခါရတရားဆိုတာအင်းမတန်မှ မမြဲတဲ့တရားပါကလားသူ့သဘောတိုင်းပဂတိတိုင်းခိုင်မြဲတဲ့သဘောတရားဆိုမရှိနစ္စဝတ္တသင်္ခါရတရားပါကလားလို့ဒီလိုတန်ဝင်ကဖြစ်ခဲ့ဘူးပါတယ်တဲ့အဲ့ဒီဘဝတုန်းကအဲ့ဒီဘဝတုန်းကပါရမီယာသူ့မှာဖြစ်ခဲ့ဘူးတဲ့တကယ်မြတ်စွာဘုရားရှင်မြင်တော်မူလို့သူ့ကိုအဲ့ဒီနေရာမှာအဖြစ်ဆော့ဆော့ဝပ္ပလေးတခုပေါ်ဝါလေးတစ်တက်ကိုဖန်တကုတ်နဲ့ဖန်တီးလိုက်တယ် ဖန်ဆင်းပြီးတော့အဖြူဆွဆွဝတ်ပိုင်းကိုသုလဘန်ကိုပေးပေးပြီးတော့မြတ်စွာဘုရားနေတဲ့ကန္နကုတိကျောင်းနေဘေးမှာရှိတဲ့ကျောင်းနေဘေးမှာမြူမှုန်တဲ့အဲ့ဒီဝတ်ဖြူကိုမဲခိုင်းတယ်ရာဇောဟရဏရာဇောဟရဏယောသုလဘန်ဒီအဝတ်ပဝဖြူနဲ့ဟောဒီမြေမှုန်နဲ့ရုပ်ပြီးတော့နေရာဇောဟရဏရာဇောဟရဏမြူမှုန်ကုန်နေပါ ਈ မြူမှုန်ကုန်နေပါ ਈ ရာဇောဟာရဏရာဇောဟာရဏဤပဝါပြီမြူမုံတို့မြူမုံကုံဆောင်းပါဤမြူမုံကုံဆောင်းပါဤတို့ဒီလိုရွတ်ဆိုပြီးတော့နေအရှိဖက်လောကဓာတ်ကိုကြည့်ပြီးတော့နေရှေ့အရာလောကဓာတ်ကိုကြည့်ကြည့်ပြီးတော့အဲဖြူစောစောအဲ့ဒီငါခုပေးတယ်ပဝါဖြူလေးနဲ့ဟောဟောဒီမြီမုံနေနဲ့နေကြည့်ဘုန်းတော်ပြေသားများကိုယ်ခန္ဓာကိုယ်မှာဒီချွေးတွေပယ်ခါကြတော့ပဝါတွေမတုတ်ဘူးလားဘာမှမကောင်း မဖြစ်ဘူးပါဘူးနော် ဖြစ်ဘူးပါဘူးဖြစ်ဘူးလားဖြစ်ပါဘူးနော်ကိုဝတ်တဲ့အင်ကြီးလုံကြီးတွေပစိုးတွေကတော့မြတ်တမ်းရှော်ရတာမဟုတ်လားအမလေးငါဝတ်တဲ့အင်ကြီးပစိုးရလုံကြီးတွေကအမတန်နန်စော်ပါကလားငါခန္ဓာကိုယ်ကြီးနဲ့ဆက်သားပြီးတော့အဲသင်္ခါရတရားတွေမမြဲပါကလားနော်လို့ဘယ်တော့ခါများတာမင်ကဖြစ်ခုပါသလဲလို့မေးရင်တတိကိုပဲမရောက်ဘူးပါဗျာလို့ဖြေးဒီလိုချက်အမှန်ပါပဲခုဝတ်တဲ့ဒီအင်ကြီးလုံကြီးတွေကရှော်ရတာကြေပေါင်းဘယ်နှစ်ထိုင်ဘယ်နှခါရှိပြီလဲ မယိမ်နိုင်တော့ဘူးမို့လားတန်ရကတကဖြစ်ဖို့ရလားမဖြစ်ဘူးမဖြစ်ဘူးအိုးစိန်ထားပြီးတော့ချော်ရတာပါပဲဘာမှမဖြစ်ပါဘူးအေးအခုတော့ဒီတယောက်နာတဲ့ခါကျတော့အိမ်ပြန်တော့ဒီအဝတ်ကိုနန်းနောက်ခေါက်နန်းကြည့်အမလေးငါခန္ဓာကျုပ်ပြီးတော့ဒီဝတ်ရနန်းစောပါလားနော်အနိစ္စဝါဒသင်္ခါရတယောက်လည်းထပ်ထပ်ပွားများမကြမယဟန္တာဖြစ်ပါလိမ့်မယ်အိမ်နဲ့ဘက်ကိုဆင်းပြီးတော့ရှော့ပွဲနဲ့ဒီအင်ကြီးကိုနဲရာဇောဟာရဏရာဇောဟာရဏလို့နဲ ရဟန္တာဖြစ်သွားပါလိမ့်မယ်နော်ပုရောပိသခုဟောတရားနားလဲလားမှန်မိရဲ့လားအေးဘုန်းကြီးတို့အဲ့ဒီပြောရတာကိုတက္ကရာတရားရသိခင်တာကိုတက္ကရာမတွေကလည်းပြင်းညာအားလည်းနဲ့ဘုန်းကြီးလည်းစူးအေးအဲ့တော့မြတ်စွာဘုရားမှုရှိသောယဟန်တွေအားလုံးဇီဝကာအိတ်ဆွမ်းကြွားသွားပြီအကြောင်းကဘယ်လိုကြံရတယ်လဲ ရှင်စုလပန်တပါးပဲမြတ်စွာဘုရားခန္ဓာကုတိကြောင်းတဲ့ဘေးမှာအဝတ်ပြူလေးကိုမြင်မူတော့နေနေရာဇောဟာရဏရာဇောဟာရဏမြူမူကုန်နေပါမြူမူကုန်ဆောင်းပါးမြူမူကုန်ဆောင်းပါးတခါတည်းအဝတ်ပြူလေးနဲ့ကိုယ်နဲ့ကမ္မထံပေးရခဲ့တာခုခေတ်မှာများဆိုရှင်အဝတ်ပိုင်ကမ္မထံပေးတဲ့ဆိုကမ္မထံဆရာဝိုက်ပြီးတော့ကြရရမှာပဲနော်ကမ္မထံဆရာဆိုတဲ့အဝတ်ပိုင်မြူချွန်ပွက်တွေနဲ့နယ်ခိုင်းပြီးတော့ကမ္မထံပေးတဲ့ကြားမှာမကြောက်ဘူးပဲလို့ဝိုက်ကြရရမှာပဲခုခေတ်မှာဆိုရှင်လေနော် ကဲရကြမှာပဲကဲရကြမှာပဲပြီးမှမပြီးပဲကိုအဲအဲ့ဒီဘဝတို့ကရှင်ပြန်ဖြစ်တဲ့ဘဝတို့ကဒီဝတ်ဝတ်လက်တော်ပစွနဲ့နဖူးကိုသွေးလိုက်တဲ့မျက်နှာကိုတိုးတဲ့ခါမှာအဲ့ဒီဝတ်လက်တော်ပစွတွေညက်ပေသွားတဲ့အတွက်ကြောင့်မို့အဲ့မှာပန်ဝင်ကဖြစ်ခဲ့ဘူးတယ်ညံဆိုတာဖြစ်ဖို့အလွန်ရှားတယ်ဖြစ်တဲ့ခါမှလည်းပဲအဲ့ဒီလိုကြည်ကြည်နတ်နတ်သင်္ခါရတရားကိုဆစ်ကျင်တားရတယ်ဘုန်းတော်ပိဿအာသူဘောက်သွားရလည်းပဲရေဝေးတို့ထိန်ပင်တို့ ဘာလို့သွားတာလဲအကြေပေါ့မရေနိုင်တော့ဘူးသွားနေတာအတုပိုက်တာမင်ကဖြက်ခက်ဘူးတလားမေ့ရင်တည်းဖြင့်သူလားတရားငါမသိဘူးသူလားတရားငါမသိဘူးပဲဘုလို့ပြေးသားတယ်နော်ဒါကြီးတာမင်ကဖြက်ရတယ်တာမင်ကညာတစ်ချက်ရသွားပြီဆိုရှင်အကျိုးပေးပြီနိဗ္ဗာန်ပဲဘုလို့ပြေးသားတာမင်ကညာတစ်ချက်ရရင်ဘယ်အကျိုးပေးမလဲနိဗ္ဗာန်ပဲအတုပသွားရင် ဒီထားရတယ်စိတ်ချနှလုံးသွင်းရတယ်အတုပငါလည်းတရားမယ်မာရဏမာရဏမေဘုဒ္ဓတိမာရဏမေဘုဒ္ဓတိငါတရားမှာအမှန်ပဲငါတရားမှာအမှန်ပဲလို့ငါလည်းပဲသူ့လိုပဲတရားဥမှာအမှန်ပဲလို့နှလုံးသွင်းတရားရတယ်ညံထမှဖြစ်စေရတယ်အဲ့ဒါဇီဝကအိမ်မှာမြတ်စွာဘုရားရှင်ဆွန့်စခါနီးဆွန့်စခါနီးကြတော့ဇီဝကကမြတ်စွာဘုရားရှင်ကိုရေဇက်ခွက်လာပြီးတော့ဖះလာကတ်ဆွန့်စခါနီးရေဇက်ခွက်ကပြီးလို့ရှင်ဆွန့်စရတယ် မြတ်စွာဘုရားရှင်ကတပိတ်တပိတ်ဖွင့်ထားတယ်ဆွမ်းစားခါနေဇီဝကကရေစက်ခွက်ဖျောက်လကဖျက်ကတ်ခံမြက်ခါကြတော့မြတ်စွာဘုရားရှင်ကသုလပန်ညာတော်နဲ့ကြီးနေတာကိုသဗ္ဗကိတညာတော်နဲ့သုလပန်ကြီးနေတဲ့ခါကျတော့မြတ်စွာဘုရားရှင်ကဆရာကြီးဇီဝကအရာနေပြီးတော့ရှင်သုလပန်သူနေရင်နေရင်နေရင်နေရင်နဲ့အဝတ်ပိုင်းတွေမြူမြူမုံတွေနဲ့လက်ကြခါကျတော့အမလီအမတန်ဖြူဖွေးတဲ့အဝတ်ပိုင်းငါ့ကိုကြုံပြီးတော့မဲသွားပြီညစ်ပေသွားပြီ ။အိုးငါရဲ့ခန္ဓာကိုယ်လည်းပဲငါ့ခန္ဓာကိုကြုံပြီးပြီးတော့ငါ့ကြုံပြီးပြီးတော့ဒီအမတန်သန့်ရှင်းဖြူခွေ့တဲ့ဝပန်ကလေးပွားပြူလေးညစ်ပေသွားပြီ။အိုးသင်္ခါရတရားအနိစ္စဝတ္တသင်္ခါရသင်္ခါရတရားဆိုတာမမြဲပါကလားနော်။ဖြစ်ချင်းသံဃာဖြစ်သွားတယ်။နှင်းပေါင်းဂဒေနဲ့ခီပြီးတော့ဘဝပေါင်းဂဒေနဲ့ခီပြီးတော့ပါလာတဲ့သံဃာညာဒီမှာလောင်ပေါ်ဘူးလား။ပေါ်တယ်ဖုန်းတို့ပြေးသားဒါကြောင့်မို့ညာပြောင်းအထုပ်ပါ။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 ငါရဲ့ခန္ဓာကိုယ်လည်းပဲဒီလိုပဲညှင်းနှွမ်းတဲ့သဘောတရားရှိတာပါပဲမမြင့်တဲ့သဘောတရားရှိတာပါပဲလို့တခါတဲ့သုလပန်သူခန္ဓာကိုယ်နဲ့ရောက်သွားပြီဘယ်အနေရောက်ရောက်သွားပါသလဲပဝါပိုင်းကလေးကိုမြုံမုံနဲ့နေရင်နေရင်မြုံမုံနဲ့နေရင်နေရင်ပဝါပိုင်းကလေးညစ်ပေသွားတဲ့အတွက်ကြောင့်မို့သူခန္ဓာကိုယ်တက်ဝိပဿနာရောက်သွားရုံမို့လားအဲ့ဒါဘာဟိတဥပနိဒပစ္စည်းလို့ခေါ်တယ်ခန္ဓာကိုယ်အပြင်ဘက်မှာသင်္ခါရတရားကိုရှု၍အသိဉာဏ်ဖြစ်ပေါ်လာပြီးတော့ခန္ဓာကိုယ်တွင်းကိုသွင်းလိုက်တာကို ဗဟိတဥပနိတပစ္စည်းခန္ဓာကိုယ်အပင်ဘက်မှာသင်္ခါရတရားကိုမြင်ပြီးတော့ခန္ဓာကိုယ်ထက်ကိုညံရောက်သွားတာတဲ့ဘုလိုပိသသိထူဆန်းတယ်ဇတ်တော်နော်ဒါတရားဟောနေတာအဲ့တော့မြတ်စွာဘုရားရှင်ကဇီဝကအယံနေပြီးတော့မြင်သွားယူညံတော်နဲ့ဟောသုလပန်ဝိပဿနာတဲသွားပြီဆိုတာမြတ်စွာဘုရားရှင်ကအဲ့မှာသုလပန်တရားဟောတယ်အဲ့ဆရာကြီးဇီဝကအယံနေပြီးတော့မြတ်စွာဘုရားရှင်ကလေတခါတည်း ဣတိဝိဒပင်ကျင်နေတာဟောပါဘောတကိုးတကိုးပင်နဲ့တကိုးဖျက်ရှင်တော့ကြွားလာတာမျိုးမဟုတ်ဘူးနိမိတယုတ်သဘောတရားနဲ့လွှတ်လိုက်ပြီးတော့ရာဂောရာဇောနသဗ္ဗနာရိနုဝုစတိရာဂတေတံတိဝသနာရာဇောတိဣဒ္ဓရာဇဝိပိစေတောနာပိခောဝိဟာရံတိတေဝိကတရာဇသသာသနေဒောသောရာဇောနသဗ္ဗနာရိနုဝုစတိဒောသတေတံတိဝသနာရာဇောတိ ဣဒ္ဓရာဇဝိပဿိတောဘေကဝဝိဟာရံတိတေဝိဒ္ဓရာဇသသာသနေမောဟရာဇောနသပါဏရိဏုသတိမောဟသိတံတိဝသနရာဇောတိဣဒ္ဓရာဇဝိပဿိတောဝိပဿဟိတောဘေကဝဣဒ္ဓရာဇဝိပဿိတောဘေကဝဝိဟာရံတိတေဥဟာရံတိတေဝိဒ္ဓရာဇသသာသနေရာဂောရာဂကိုဒောသောဒောသကိုမောဟမောဟကို ရာဇောတိမြူကိုရဲ့ဝစ္စတိဆိုအပ်၏ရိဏုပါဏမြူမှုကိုက ရာဇောတိမြူကိုရဲ့နဝစ္စတိမဆိုအပ်ရာဇောတိအိတ္တရာဇောဟုသောအယံမိသည်ရာကသအရာက၏အတိဝဇဏမိပေသည်ရာဇောတိအိတ္တရာဇောဟုသောအယံမိသည်ဒေါသသဒေါသ၏အတိဝဇဏမိပေသည်ရာဇောတိအိတ္တရာဇောဟုသောအယံမိသည်မောဟသမောဟ၏အတိဝဇဏမိပေသည်ဝိကတရာဇာကင်းသော ရာဂမျိုးရှိသော ကင်းသောဒေါသမျိုးရှိသောကင်းသောမောဟမျိုးရှိသောမြတ်စွာဘုရား၏သာသနာသာသနာတော်၌ဒေဘိကဝေါထိုယဟန်တို့သည်ဣတရာဇံဤယကအမျိုးကိုဤဒေါသမျိုးဤမောဟမျိုးကိုဝိပ္ပယ်စိတ်တွာပွဲဆိုးကုန်ယဝိဟရန္တိနေကြလေကုန်ဣတိဤသောဘဂဝါသလောကတောတရှင်တော်မြတ်ဘုရားသည်ဒေသေတိကရုဏာရှိသောပညာအားဖြင့်ဟောကြားတော်မူခဲ့ပါ၏တည်း မြတ်စွာဘုရားကသုရပန္နကရာဂဆိုတာဟာမြူမှုံမဟုတ်ဘူးရဇမြူဆိုတာယာကားကိုခေါ်တယ်မြူမြူဆိုတာလောကမှာလူတွေကမြူဆိုတာပြောနေကြအဲ့မြူဆိုတာဟာယာကားကိုခေါ်တယ်ဒေါသကိုခေါ်တယ်မောဟကိုခေါ်တယ်မြေမှုံကိုမြူလို့မဆိုရပါဘူးဒါကြောင့်မို့သင်နေနေတဲ့အိပဝံဖြူလေးမှာစွက်ကန်နေတဲ့မြူကိုသာသင်မြူလို့ဒီမှာမှန်တယ်သင်ခန္ဓာကိုယ်မှာရှိနေတဲ့သင်ခန္ဓာကိုယ်ဓမ္မ အဆိုင်ခဲနဲ့တီးနေတဲ့ရာဂဒေါသမောဟကိုလည်းပဲမြူမှုရိပ်မှတ်ပါအဲ့ဒီမြူကိုကင်းအောင်သင်အထုပါလေဒီဂါထာသုံးပုံလည်းမြတ်စွာဘုရားရှင်ကလှော့ပြီးတော့တရားဟောရောချင်းတယ်ပရိသံပိတပတ္တယဟန္တာလည်းဖြစ်လေရောဘုလိုပိသရှင်စုလဘံဘာဖြစ်သွားပြီယဟန္တာဖြစ်သွားပြီပရိသံပိတပတ္တယဟန္တာဆိုတာယဟန္တာလည်းဖြစ်ပိတကသုံးပုံလည်းအလိုလိုရဇံပညာတကုတ်အကုန်လုံးရသွားတာတခါတည်းရှိဘွားကသင်လာတဲ့ပရိယတ္တိကုသိုလ်တွေ အထုလာတဲ့ပฏิပါတိကုသိုလ်တွေစာချပေးလာတဲ့ပရိယတိကုသိုလ်တရားဟောပေးလာတဲ့ကုသိုလ်တွေဘုန်းတို့ပြည်သာတရားဟောတဲ့ကုသိုလ်ကတော်ရုံတန်ရုံကုသိုလ်မဟုတ်ဘူးနော်ဘုန်းတို့ပြည်သာဘုန်းကြီးကတော်တော်ပြုစားရတယ်တရားတစ်ဝက်တစ်ဝက်ဖို့တဲ့ဒုတကတကမများကိုမှတ်မိရငါဘယ်လိုပြောရပါလိမ့်မလဲစဉ်းစားရတယ်သင်ခင်ရတယ်အဲ့တော့ဒီဂါထာသုံးပုံအဆုံးမှာရှင်စုလဘံဘာဖြစ်သွားပြီယဟန္တာဖြစ်သွားပြီပဋိသပဋိသပိတပတ္တယဟန္တာဆိုရယဟန္တာလည်းဖြစ်ပဋိကသုံးပုံလည်း အလိုလိုရနောက်ပြီးတော့ဇံဘိညာဉ်တကိုးတွေလည်းအလိုလိုရ မက္ခဂမနာသိတိဇံလို့ခေါ်တယ်ရှေ့ဘွားကအထုလိုက်ကုသသူမှပါတယ်ဇံအထုလာတာပါတယ်ဒါကြောင့်မို့မဉ္ဉဏ်လည်းရရောဇံဘိညာဉ်တကိုးတွေအားလုံးပါပြသွားပြီရသွားပြီအဲမြတ်စွာဘုရားရှင်ရရှင်စုလာဘယဟန္တာဖြစ်သွားပြီဆိုတာဇီဝကအရာမျိုးသိနေတယ်ပြီးတော့ခါကြတော့မြတ်စွာဘုရားကဇီဝကကိုခေါ်တယ်ဆုံးမစားသေးဘူးတပိတ်ပြေးလိုက်တာခုနကတော့ ဆွမ်းစားခါနေတပိတ်မြတ်စွာဘုရားရှင်တပိတ်တပိတ်ဖွင့်မှယဟန်တွေအားလုံးဆွမ်းစားရတယ်မြတ်စွာဘုရားရှင်တပိတ်ကြီးနေရတယ်မြတ်စွာဘုရားရှင်တပိတ်ပိတ်ရင်ယဟန်တွေအားလုံးတပိတ်ပိတ်ထားရတယ်တပိတ်ထဲထဲမှာတော့ဆွမ်းတွေထဲထားပြီးကုန်ပြီအဲဇီဝကပြောင်းမှာဘယ်သူရှိသေးတယ်လဲယဟန်ဘယ်ဘယ်နှပတ်ရှိသေးတယ်လဲလို့တွက်ကြည့်မြတ်စွာဘုရားအဲ့လိုဇီဝကောက်ဆရာဇီဝကောက်ပြောတယ်ဇီဝကကြောင်းမှာယဟန်ဘယ်နှပတ်ရှိသေးတယ်လဲတွက်ကြည့် ဘုရားပြောတော့သူ့ကိုမဟာဗန်ကဆောင်းညွှန်ရကိုမြတ်စွာဘုရားကြောက်မှညာတပွားမှမရှိတော့ဘာဘူးဘုရားမဟာဗန်အဲ့လိုဘုရားကိုလျှောက်တယ်သူကဖျားပြီးတော့မြတ်စွာဘုရားကြောက်မှညာတပွားမှမရှိပါဘူးဘုရားသူလျှောက်တယ်သုဒ္ဓဘာ तू ကလူထော်သွားချင်တာကိုတာကြီးဆိုတော့ဆရာကြီးဇေဝကားကသူ့အိမ်မှာအမျိုးသားတယောက်ခေါ်လိုက်ခေါ်ပြီးတော့ကဲကြောင်းထမ်းမှာရဟန်းဘယ်နှပတ်ရှိသွားကြည့်စမ်းသွားကြည့်ဝေလုံအောင်ဒီအဲ ဇီဝကာရဲ့တရက်ဥယင်ကဂစ္စကုတ်တောင်ချီရင်မှာပဲဂစ္စကုတ်ချီရင်မှာဆိုတော့တော်တော်လေးလှန်လှန်မြို့ထက်သွားမှာပါပဲယထာတွေပြန်သွားကျင်သွားမှာပေါ့လေခက်မြတ်မြတ်ဆိုတော့လည်းပဲသွားမှာပေါ့အဲ့တော့သူဆရာကြီးဇီဝကလှောက်လိုက်တဲ့ပုဂ္ဂိုလ်ကြောင်းရတဲ့ခါကျတော့ယဟန်နဲတာမဟုတ်ယဟန်တွေတပုံကြီးတချို့ရှင်းစုလာမှာဖန်ဆင်းထားရင်ဒါတတန်ဟောမီသဟတန်ဟောမီသတန်ဟောမီသဟတန်ဟောမီတရားဖြစ်စေတထောင်ဖြစ်စေယဟန်ထောင်ဖန်ဆင်းထားရင်ဒါ တချို့ယဟန်တွေကစာကြဲ့လို့ဆူးနေတာတချို့ယဟန်တွေကသင်္ကန်းကိုချုပ်တချို့ယဟန်တွေကသင်္ကန်းကိုဆူးဟာယဟန်တွေတဘုံကြီးနဲတာမဟုတ်အဲ့ဒီလူသွားကြည့်ခါရယဟန်တွေတဘုံကြီးအများကြီးပဲပြန်လာဆရာကြီးကြောင်းထမ်းမှာဟာယဟန်တွေမနေဘူးမြတ်စွာဘုရားကြောင်းထမ်းမှာယဟန်တွေအမတန်များတယ်ဆိုပါတယ်ဘုရားအဲ့လိုလားဆိုတော့မြတ်စွာဘုရားရှင်နေလို့ဆိုရှင်ရှင်စုလပန်ဆိုကိုတော့သွားခေါ်ခဲ့တခါလှော့ တခါသွားရမယ်တော့ကြောက်တခါသွားပြန်ကိုတော်ဆူလာပန်းဆိုတော့အဲ့သူဖန်ဆင်းလိုက်ပြီညာကိုတော်တခါဟေးအကုန်လုံးဝိုက်ထူတာပါဆူလာပန်းထင်တာဟုတ်ဆူလာပန်းဖြစ်နေတော့ကိုတော်ဆူလာပန်းဆိုတော့ဟေးဆူလာပန်းထူတဲ့ဟာကိုတော်ဆူလာပန်းဖြစ်နေတော့ခါပြန်လာပြန်တော့အာဒီတော့ဟာရှေဆူလာပန်ခေါ်တိုင်းအကုန်လုံးကဆူလာပန်တို့ကြီးကိုဝိုက်ထုပါတယ်ဗျာအဲ့ဒါလိုလားဗျာဆိုဒီလိုဆိုရှင်ပြန်သွားအောင် သုလပန်လို့ယဟန်တော်တပါအနိမမခေါ်ဟေးလို့ထုတဲ့ကူတော်ကိုလက်တင်ဆွဲအဲ့လက်ဆွဲအဲ့ဒီကူတော်ခေါ်လာခဲ့ဘုရားတခါသွားပြန်တတိယကြိမ်သွားခါကျတော့အဲ့ကူတော်ဒီလက်ချက်လက်ကြည့်လက်ကြက်ခါကူတော်တပါအနိသွားနိသွားပြီးတော့ကူတော်သုလပန်ဆိုဟေးဆိုထုနေအဲ့ကူတော်တင်လက်ဆွဲဆန်းကြံတဲ့ကိုယ်တော့အလုံးပျောက်သွားတာတဘာပဲကြံတော့တယ်ကိုယ်တဘာမှမကြံတော့ဘူးဒါအိတိဝိဒဘိညာခေါ်တယ်ဘာခေါ်တယ်လဲစိတ်တကောငါးမျိုးရှိတယ်ဘုလိုပြန်တူတူလေးပြောပြမယ် ဣတိဝိတာဘိညင်ဒိဗ္ဗစကုဘိညင်ဒိဗ္ဗသောတာဘိညင်ပုပ္ပေနောယနုတတိဘိညင်ပရစိတဝိဇာဏနာဘိညင်လို့ဘိညင်၅မျိုးရှိတယ်ဘိညင်ဆိုတာအထုတိတဲ့ညာကိုခေါ်တယ်အထုတိတဲ့ညာကိုဘိညင်လို့ခေါ်တယ်ဣတိဝိတာဘိညင်ဆိုတာတကုအမျိုးမျိုးပုံသဏ္ဍာန်အမျိုးမျိုးဖန်ဆင်းတဲ့ဟာကိုဣတိဝိတာဘိညင်လို့ခေါ်တယ်မြေရှုမိုးပြန်အမျိုးမျိုးပုံသဏ္ဍာန်အမျိုးမျိုးထောင်ပေါင်းရာပေါင်းများစွာပုံသဏ္ဍာန်အမျိုးမျိုးဖန်ဆင်းနေတာကိုဣတိဝိတာဘိညင်လို့ခေါ်တယ် ဒေဝစကုပညာဆိုတာကအင်မတန်သေးတဲ့အင်မတန်ဝေးတဲ့နေရာကိုအကုန်မြင်တယ်ခုနတ်ပြည်မှာရှိတဲ့နတ်တရားခုလူပြည်ကြီးရှိအကုန်မြင်နေကံကုန်မြင်မှာယောဂီတွေတရားနာနေရတယ်ဆရာတော်တရားဟောနေရတယ်ဟောအဲ့ဒါကိုနတ်ပြည်ကနေမြင်နေအဲ့ဒါဒေဝစကုပညာခေါ်တယ်လူတွေမှာဒေဝစကုပညာညာဒီတိုင်းပဲမြင်တယ်အားအလုံးမြင်တယ်အမတန်ဝိရနေရာမှာအားလေးတစ်ချောင်းသွားထားမြင်တယ်ဒီကနေ့ကြည့်ရှင်းမြင်တယ်အဲ့တော့ဒေပစကုပညင်းလို့ခေါ်တယ်အမတန်ဝိလန်တဲ့နေရာမှာ အမတန်သိမ့်မွှားတဲ့အရာဝတ္ထုတမမြင်တာကိုဒေဝစကုပညာခေါ်တယ်ဒေဝသတ္တပညာဆိုတာကတော့အမတန်သိတဲ့အစာကိုကြားတယ်ဘလောက်ပဲဝေးဝေးဒေဝသတ္တပညာဝင်စားရရှင်အစာအကုန်ကြားတယ်ဘယ်သာပြည့်အကုန်ကြားတယ်ဟိုနတ်ပြည်ကနားလေခုဖုန်ကဟောတဲ့တရားအကုန်ကြားနေတာပါပဲကုန်ကြားနေတာတရားနတ်ပြည်မှာလည်းခုတရားနာနေရတာပါပဲဒီအနိနာမှာလည်းပဲနားလေရောက်နေတာပါဘုန်းကြီးတို့ပရိသတ်မမြင်လို့ဖြစ်တယ်ဘုန်းကြီးလည်းမမြင်ပါဘူးထင်တယ်ပြောရတာပါပဲ ကတ်ကွန်မြေမှာဥပုံနဲ့တရားပွဲရှိတာကိုနန်းတွေကလည်းပြီးတယ်ခလို့ပိဿအဲ့ဒါလို့ဘယ်လောက်ဝေးဝေးဘယ်လောက်တိုးတဲ့အသံဖြစ်ဖြစ်အကုန်ကြားတာကိုဒေဝသောတာပင်ခေါ်တယ်ပုဗ္ဗေနေဝတနုတတိပင်ဆိုတာကဘဝပေါင်းများစွာတန်တရားထဲမှာကျင်လည်လာတဲ့ဘဝတွေကိုပြန်ကျင်းအကုန်မြင်တယ်ဘယ်ဘဝမှာတထေးဖြစ်တဲ့သူဆင်းရဲဖြစ်တဲ့ဘာဖြစ်ညာဖြစ်တဲ့အကုန်လို့ပဲလေးပါရောက်တဲ့လူပြရောက်တဲ့နတ်ပြရောက်တဲ့မြမပြရောက်တဲ့အကုန်လုံးဘဝပေါင်းများစွာကိုဖြစ်လာခဲ့တဲ့ဘဝပေါင်းအကုန်လုံးပြန်မြင်တာကို ပုပ္ပေနုဒနုတတိဘိညင်လို့ခေါ်တယ်အတိတ်ဘဝအကုန်မြင်တာပါရစိတဝိဇ္ဇနာဘိညင်ဆိုတာကလူလူရဲ့စိတ်အကုန်လုံးမြင်တယ်အကုန်လုံးသိတယ်ငဖြူရဲ့စိတ်ကိုစဉ်းစားရင်ငဖြူစိတ်ကိုသိတယ်ငနီရဲ့စိတ်ကိုစဉ်းစားရင်ငနီရဲ့စိတ်ကိုသိတယ်လူတဦးတဦးရဲ့စိတ်ကိုစဉ်းစားရင်အကုန်သိတယ်အဲ့ဒါကိုပရစိတဝိဇ္ဇနာဘိညင်သူတော်ဘာစိတ်ကိုသိနိုင်တယ်တဲ့သူတော်ဘာစိတ်ကိုသိတော့တရားဟောတာလွယ်တာဗောကိုဘုန်းကြီးကသိမှမသိပဲတရားဟောတာဘယ်လွယ်ပါလိမ့်မလဲ မြတ်စွာဘုရားရှင်ဟောတရားကတရားတရားတူရသွားရတာပါပဲမြတ်စွာဘုရားရှင်ကပရစိတဝိဇ္ဇနာပညာသိရှိတာကိုဘုရားမှာရှိတာကိုဘုရားငါဘယ်တရားဟောရင်ဒီဒီပုဂ္ဂိုလ်အကျော်တရားရမယ်ဘုရားသိတော့ဘုရားဟောတော့တရားရတာပဲကိုစေစုလာပန်ကိုဘုရားသိတယ်မဟုတ်ဘူးလားရှင်စုလာပန်ရဲ့ရှေ့ဘွားကိုဘုရားမမြင်ဘူးလားအဲ့ဒါကိုဘာခေါ်မလဲပုပ္ပေနုတ္တိဘိညာဉ်လို့ခေါ်တယ်ရှင်စုလာပန်ဟိုးရှေ့ဘွားရှင်ဘိဖြစ်စဉ်ကာလတို့ကပစိုးမျက်နှာမှာတို့လို့ ပစိုးမချွေးတွေပေသွားလို့ဒီလိုတန်ခါဖြစ်တယ်ဆိုဘုရားသိတယ်မဟုတ်လားအဲ့ဒါကိုဘာလို့ခေါ်မလဲပိုးဘေးနှိုးတာနှုတ်တိပင်အဲ့ဒါခေါ်တဲ့ရှင်စုလဘန်ရဲ့ရှေ့အတိတ်ဘဝကိုသိတာရှင်စုလဘန်ဘလို့တရားကိုပေးရင်ရှင်စုလဘန်တရားရမယ်ဆိုတော့ဘုရားမသိဘူးလားအဲ့ဒါကိုပရစိတဝိဇန္ဒနာဘင်ရင်လို့ခေါ်တဲ့ဒီအဝတ်ပိုင်လေးကိုဖန်ဆင်းပြီးတော့ဒီအဝတ်ဖြူပိုင်လေးနဲ့မြူမုံနယ်ပြီးတော့သူ့တရားပေးရင်သူ့တရားရမယ်ဘုရားမသိဘူးလားသိတယ်အဲ့ဒါကိုဘာလို့ခေါ်တယ်လဲ ပရစိတဝိသန္တပင်ကြီးလို့ဘုရားကတီးတော့ဘုရားပေးရတရားလွယ်တာပေါ့အဲ့ရှင်စုလဘယဟန္တာဖြစ်သွားတော့ခုနကရှင်စုလဘအဲ့ကိုတော့အဲ့တကားရှင်စုလဘလက်ဆွဲခေါ်လာခေါ်လာခါကျတော့ဇေဝကအေရောက်အဲ့ခါကျမှသူ့အကိုမဟာဗရကအာအသိတော့အိုစုလဘန်ဟိုသူကနှင်ထုတ်လိုက်တော့ကအိမ်ပြန်ပေါက်ထင်းနေတာကိုယမဘန်ကအဲ့မှာမြတ်စွာဘုရားရဲ့ဆွန်စားဆွန်စားပြတဲ့ခါကျတော့ဇေဝကောက်ခေါ်တယ်ဇေဝက စုလဘံရတပိတ်ကိုယူချက်သားစုလဘံတရားဟောလေရှင်စုလဘံတရားဟောဇီဝကအိမ်မှာထားခဲ့တယ်မြတ်စွာဘုရားကြောင်းတော်ပြန်လာခဲ့တယ်ဖះကြောင်းပြန်လာတယ်သူကိုစားဘလူထားခဲ့တယ်ရှင်စုလဘံတရားဟောထားခဲ့တယ်ပိဋကသုံးပုံနိကေ900ရှင်စုလဘံတရားဟောနေတာဝဝက်ကွဲပဲဒီဇီဝကအိမ်မှာအဆောင်မောဒနာတရားဟောကြီးကြီးကြီးပဲယဟန္တာဖြစ်စားကလေးတခါတည်းရှင်စုလဘံတရားဟောလိုက်တာပရိသတ်တွေအမှန်တကြီးညိုး ရှင်စုလဘာလတရားဟောအမတန်ရှိတဲ့သက္ကပုပညာရတယ်မြတ်စွာဘုရားရှင်ကိုယ်တိုင်သက္ကပုပညာရတယ်ဘုက္ခုနီမားတွေတရားတော်ဟောတော့တခါမုတ်ချိုသွားတော့မြတ်စွာဘုရားသက္ကပုပညာရတယ်နေဝင်တဲ့နေမဝင်မိသားတရားဟောရတယ်ယဟန်တော်များနေမုတ်ချိုတဲ့ခါကျတော့ဘုက္ခုနီမားကြောင်းမှာယဟန်တော်ယဟန်တော်များတရားမဟောရရှင်စုလဘာတရားရှိလွန်းလို့ဘုက္ခုနီမားတွေတရားဟောတာတကိုးပြလိုက်တရားဟောလိုက်သူ့ထင်သေးတဲ့ပုဂ္ဂိုလ်တွေကိုအရှင်စုလဘာအမျိုးမျိုးတကိုးနဲ့ဖန်ဆင်းမျိုးမျိုးတကိုးပြတရားဟောဘုက္ခုနီမားတွေတရားဟောတော့မုတ်ချိုသွားတော့ မှောင်သွားတော့မြတ်စွာဘုရားကြီးပြညာရတယ်မုတ်ချုံအထိဘိက္ခုနီမတွေတရားမဟောရနေမဝင်မီပြန်ရမယ်မြတ်စွာဘုရားကြီးကဖရာလည်းပဲတရားဟောရှိတာမကြိုက်ဘူးဘုန်းတော်ပြည်သားဘုန်းတော်ပြည်သားလည်းတရားဟောရှိတာကြိုက်ရလားတရားနာလားကြိုက်ရလားတရားဟောရှိတာကြိုက်ရလားမကြိုက်ပါဘူးမကြိုက်ပါဘူးဟိုတနေ့ကကိုတော်တပါးဟောခိုင်းတာသုံးနိုင်ခွဲသွားတာဟာဒီကိုတော်တရားတော့ကြောက်ပါပြီဆိုအော်ရတာခါတည်းအေးခုရှင်းစုလာမှာဘာဖြစ်သွားပြီလဲ ယဟန္တာဖြစ်သွားပြီကြည်သူပါရမီမရှိပြီဘူးလားဩကြည်ကြည်ကြည်သူ့အကိုလည်းမဟာဗန်လည်းဘာဖြစ်သွားပြီလဲယဟန္တာဖြစ်တယ်ယေစုလာဘကသူ့အကိုတက်ပူပြီးတော့တကူကြည့်ကြတယ်သူကသူကဟိုဟာတကိုးတွေဘိညာအားလုံးရတယ်ပရိသပိတပတ္တယဟန္တာဆိုတာယဟန္တာလည်းဖြစ်ရောပိဋက၃ပုံလည်းအကုန်လုံးရသွားတယ်တကုတ်အဘိညာဉ်တွေလည်း အားလုံးရသွားတယ်သူ့အကိုထက်သူကပါရမီပိုထူးတယ်ဆိုပြီးသားပါရမီထူးမြတ်ပုဂ္ဂိုလ်ပြီးဖျင်းသွားလဲပဲဝန်လိုက်တဲ့ခါကျတော့ဂါထာလေးတပုဒ်သူလစ်လာကြလို့ရရလားအေးဘာဝခေါ်တယ်လဲကိလေသာဝလိုက်တယ်ကာမဝလိုက်တယ်ဝိပါကဝခံရတယ်ဒီလိုမဟုတ်လားလောဘဒေါသမောဟတရားဥပါခေါ်တယ်ကိလေသာဝလောဘဒေါသမောဟတရားရှိရင်ကုသိုလ်အကုသိုလ်ကံပြုတယ်မဟုတ်လား ပြုတော့ဘာဖြစ်တယ်လဲကံဖြစ်တယ်မဟုတ်လားအဲ့ဒါဘာခေါ်တယ်လဲကမ္မဝေါအကုသကအကုသကကျူးပြတဲ့ခါကျတော့ဘဝတည်းမှာဆင်းရဲချမ်းသာတွေမခံစားရပြီဘူးလားအဲ့ဒါကိုဘာလို့ခေါ်တယ်လဲဝိပါကဝေါဝေါဘယ်နှမျိုးရှိတယ်လဲကိုဖုန်းတရားပေးသမ်းမှာဝေါဘယ်နှမျိုးရှိတယ်လဲအဲတော့ကြောက်စမကောင်းပဲဘူးလားအေးအဲ့ဒါဝတ်တယ်အများကြီးပဲဘုန်းကြီးတို့ပေးသားမှလည်းပဲပြောရတဲ့ဆိုရတာတရားလေအများကြီးပဲဒီဘဝမှာအများကြီးပဲပြက်ခက်ပူကြီးမဟုတ်ဘူးလားအဲ့ဒါတွေနှိုးလို့ရသေးရဲ့လား မရဘူးခံဖို့လိုက်ကြံပြီးတော့သောတာပန်ဖြစ်အောင်လိုက်ကြည်ပြီးတော့ပလီဘောက်လောက်အောင်တော့ခုနပြေးသားသောတာပန်မဖြစ်ဘူးတော့ပလီဘောက်မှာခံဖို့လိုက်ကြံပြီးတော့အေးဒါကြောင့်မြတ်စွာဘုရားနဲ့ကိုရမြတ်ကြီးကကိလေသာဝကံမဝိပါကဝတ်သုံးပါဆိုတာရှိသည်တဲ့ဒါကြောင့်မို့ကာယကံကိုထိမ့်ရမည်ဝစီကံကိုထိမ့်ရမည်မနောကံကိုထိမ့်ရမည်အကုသိုလ်ကိုမပြုအောင်ရှောင်ရမည် ကာယကံအကုသိုလ်ကိုမပြုမိအောင်ရှောင်ရမည်ဝစီကံအကုသိုလ်ကိုမပြုမိအောင်ရှောင်ရမည်မနောကံအကုသိုလ်ကိုမကြံမိအောင်ရှောင်ရမည်ဘာလို့ရမလဲအကုသိုလ်ကိုရှောင်ရမည်အကုသိုလ်ရှောင်ကုသိုလ်ဆောင်ဖြူအောင်စိတ်ကိုထားအကုသိုလ်ဘာလို့ရမလဲရှောင်ရမယ်ကုသိုလ်ကိုဘာလို့ရမလဲဆောင်ရမယ်စိတ်ကိုဘာလို့ရမလဲဖြူစင်အောင်ထားဆိုအကုသိုလ်ရှောင်ကုသိုလ်ဆောင် စိတ်ကိုဖြူအောင်ထားအကုသိုလ်ရှောင်ကုသိုလ်ဆောင်စိတ်ကိုဖြူအောင်ထားအကုသိုလ်ရှောင်ကုသိုလ်ဆောင်စိတ်ကိုဖြူအောင်ထားဆိုဒုက္ခ အကုသို့ဘာလို့ရမလဲရှောင်ရတယ်လို့ကိုပြုတဲ့အကုသို့ကဘယ်သူမှကြိုးပေးမလဲခဲဆူလာပန်ကြီးဟိုးကတ္တမမြတ်စွာဘုရားရှင်လက်ထက်တုန်းကစာအတုသင်ဘတ်ဖြစ်တဲ့ကိုတို့တပောက်ကိုနည်းနည်းပြည့်ရလေးပြုလာနေခုဝမလိုက်ဝေဘူးလားဒါဒါတပုတ်မိုးလေးလာကျလို့ရရလားအဲမရဘူးဒါဝလိုက်တာကိလေသာဝကမ္မဝိပါကောအကျောက်စရာအလွန်ကောင်းတဲ့ဟိုးဘဝဘုံဂရိကရာ အမတန်ဝေးတဲ့ဘဝတော့ရှင်ဘီဖြစ်စဉ်ကာလတုန်းကနဖူးမှပေနေတဲ့ချွေးတွေကိုပစုံနဲ့သုတ်တဲ့ခါကျတော့ဩအမတန်ဖြစ်စဉ်တရှိတဲ့ဒီပစုံဝလဲတော့ရပြည့်ခန္ဓာကိုယ်ကျွတ်ပြီးပြီးတော့ညစ်ပေသွားပြီအနိစ္စဝတ္တသင်္ခါရသင်္ခါရတရားဆိုတာမမြဲတဲ့သဘောတရားပါလားတည်မြဲတဲ့သဘောတရားဆိုမရှိပါလားလို့သံဝင်ကယူတဲ့ကုသကံတွေသူမှပါမလာပဲဘူးလားပါရမီညာတွေပါလာတယ်မဟုတ်ဘူးလားခုဒီဘဝမှာသူဘာဖြစ်သွားတယ်လဲ မြတ်စွာဘုရားရှင်ကအဝတ်ပိုင်းလေးကိုဖန်ဆင်းပြီးတော့မြူမှုံနဲ့နှက်ခိုင်းပြီးတော့ကိုယဟန္တာဖြစ်သွားရင်မဟုတ်ဘူးလားဒါဘာလို့ခေါ်တယ်လဲပါရမီကုသိုလ်ဘာခေါ်တယ်လဲအေးပါရမီကုသိုလ်ဒါကြောင့်တရားဆိုတာဟာနေရင်ထိုင်ရင်သွားရင်လာရင်နဲ့တရားနှလုံးသွင်းတိုင်းတရားဖြစ်တယ်ဘုံတို့ပိဿမြတ်စွာဘုရားရှင်ရှင်လက်လက်ထက်တော်ကာလာတုံးကထမင်းချေရင်နဲ့တရားရတဲ့ပုဂ္ဂိုလ်တွေလည်းအများကြီးပဲဟင်းရတဲ့ပျော်ရင်နဲ့ ဓာတ်ဥထဲမှာကြုံရင်ကြုံနေဟင်းရည်ညှို့သွားပြီးတော့သင်္ခါရတရားကိုနှလုံးသွင်းပြီးတော့အဲ့ဒီနေရာယဟန္တာဖြစ်သွားတဲ့ပုဂ္ဂိုလ်တွေတဲ့ရှိတာပါပဲလူသမီးတွေအများကြီးပဲဘုန်းတော်ပြည်သားဒါကြောင့်မို့တရားရှာတော့ဘယ်မှာတွေးမလဲကိုယ်ထဲမှာပဲနားလည်နော်အရှင်ရှင်စုလာပန်အကြောင်းနားလည်ပြီမို့လားအေးနားလည်တော့ဆိုရှင်ကိုကကိုကိုဝထတဲ့ဝတ်တွေမှာနေတိုင်းရှင်နေရတာနေတိုင်းရှင်နေရတာဝတ်တွေကိုနေတိုင်းသံဝင်ကဖြစ်အောင်မယူတာဘူးလားမယူနိုင်ဘူးလား အဲယူနိုင်ရမယ်ယူနိုင်တော့တရားမဖြစ်ပေဘူးလားအဲ့ဒီတရားဘယ်ထိသွားမလဲနိဗ္ဗာန်ဘယ်သွားမလဲအဲ့ဒါကိုဗဟိတဥပနိဒပစ္စည်းလို့ခေါ်ပါတယ်ခန္ဓာကိုယ်အပြင်ဘက်မှာရှိတဲ့အရာဝတ္ထုတွေကိုသင်္ခါရတရားတွေကိုမိမိစိတ်ထဲနှလုံးသွင်းပြီးတော့ကိုယ်ထောက်သွင်းပြီးတော့နှလုံးသွင်းလိုက်တာကိုဘာခေါ်လဲဗဟိတဥပနိဒယပစ္စည်းလို့ခေါ်တယ်သူများတွေသေးတာကိုနှလုံးသွင်းဩသူများသေးတယ်လို့ငါတနေ့သေးရမယ် ဆေယုံသွားကြည့်အောင်သူများနာတော့ငါတနေ့ငါနာရမယ်လို့ဒီလိုနှလုံးသွင်းတာကိုဘာလို့ခေါ်တယ်လဲဗဟိတဥပနိဒယပစ္စည်းပြင်ပအာယုံသင်္ခါရတရားတွေကိုမိမိရဲ့ဉာဏ်ထက်ကိုသွင်းလိုက်တာတရားမဖြစ်ပေဘူးလားအဲတရားဖြစ်သွားပြီကဲသုံးနိုင်ထိုးပြီးတရားပွဲသိကြစို့ပဒုမယန္တာကောကနန္တာဒုက္ခတံပါတော်ဖုံလာမဝိတကန္တံ အင်္ဂိရသံပသဝီရောသမနံတပန္တမတိသာမိဝန္တာလိခိအာဝိတံကတံမကင်းသောအနာရှိထသော သူကတံမှုေးကြင်သောအနာရှိထသောကောကနာတပဒုံမံကောကနာတမြည်သောပဒုံမကြာပန်ကြီးသည်ပါတော်နံနဲ့စောသောအခါ၌ဖုံလံပွင့်ကား၍ဝိရောသမနံထွန့်ပသည်တိယယထာစဖြစ်တဲ့ကဲ့သို့၎င်းအန္တလေခေအထေကောင်းကင်ပြင်၌အာဒိသနေမြင်ကြည့်သည် တာဘာနာဣဝါစထွန်းလင်းတောက်ပ၍နေတဲ့ကဲ့သို့လည်းကောင်းတတ်တာထို့တူအင်္ဂိရသံကိုတော်မှပြုတ်ပြုတ်ပြည့်ပြည့်ထွက်ရနေသောကြောင့်ကြည်ရှိသောဝိရောဇာမဏထွန်းလင်းတောက်ပနေသောမြတ်စွာဘုရားကိုပါသရှုကြည်စမ်းပါလောဣတိရေသောဘဂဝါသလောကတောတရှင်တော်မြတ်ဘုရားသည်ဒေသေတိကရုဏာရှိသောပညာအားဖြင့်ဟောကြတော်မူခဲ့ပါ၏တည်း